သာတွင်လားဆိုတာသာသနာတွင်ဆိုတော့ပြည့်စုံကဗုဒ္ဓဖြစ်ပါမလားဒါကြောင့်ဘယ်တော့မှမဖြစ်ဘူးနော်ဖြစ်ရင်ဖြစ်ချင်းဖြစ်ရင်ဘာပဲဖြစ်မလဲယဟန္တာဖြစ်မယ်တဲ့မဖြစ်နိုင်ဘူးလားအဲလမ်းမေးကလူတော်မှပဲကျွတ်မစိတ်မလွတ်အောင်ရှုနိုင်လို့မဟုတ်ကိလေသာအသောကုန်ခံပြီးတော့ပြည့်စုံကဗုဒ္ဓဖြစ်သွားနိုင်လို့ရှိရင်သာသနာ့ရဲ့သာသနာ့ရဲ့တာထဲမှာနေမနာညာမနာကျူးကျူးဆာဆာအာထုတဲ့ယောဂီကယဟန္တာမဖြစ်နိုင်ဘူး သူမှမပြောနိုင်ဖြစ်နိုင်တာပဲဒါကြောင့်အဲ့ဒါတွေအဲ့ဒီပုံစံတွေကြည့်မယ်ဆိုလို့ချင်းအထုတ်ရတာအားရှိစရာမကောင်းဘူးလားအားရှိစရာကြီးပဲတကယ်ဖြစ်တယ်တကယ်ဖြစ်နိုင်တယ်အဲ့ပိစိကဗုဒ္ဓဖြစ်ပြီးတော့ပိစိကဗုဒ္ဓများစုဝေးရာတရင်သုံးရာဖြစ်တဲ့ဟိမန္တာတောင်းကျောကခန္ဓာမာရဏတောင်းကနန္တမူလိုင်းသူစီကိုတဲ့ဇံရင်သိပြီးတော့ပြန်သွားတယ်အဲ့ဒီပိစိကဗုဒ္ဓဟာ မလေးစင်ကြတဲ့အခါမှာသင်္ခါရခတ်တဲ့ငြိမ့်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနေရတာပဲတောက်ပါဠိပိသနိဗ္ဗာန်သူပြိနိဗ္ဗာန်ဆံသွားပြီဆိုလို့ရှိရင်အနုပါဠိပိသနိဗ္ဗာန်ရမယ်အတုယူစရာမကောင်းဘူးလားမောင်ယောဂီတို့အေးသာကိလေသာကုန်ခန်းရင်သာသနာ့ရတာမလာနဲ့ဈေးနာတော့လမ်းပေးထားတယ်ဟုတ်လားယူစရာအာယုံပေါ်တယ်နော် ရှုလျာရုံပေါ်တယ်အဲမင်းတို့မယုံဘူးဆိုလို့ရှိရင်အဲ့မှာရှုကြည့်ရောနော်ပထမတော့မြင်နေမြင်နေရှုမြင်နေမြင်နေရှုလို့မနိုင်ရင်တတ်မဲ့တယ်တတ်မဲ့တယ်ရှုလိုချင်တယ်လိုချင်တယ်ရှုအဲ့ဒါလိုရှုလို့မနိုင်ဘူးဆိုလို့ရှိရင်တော့မင်းတို့ကျွန်းပြန်ရောပေါ့ကောနော်မနိုင်တော့ကျွန်းပြန်ပါအဲနိုင်လို့ရှိရင်တော့ယဟနာဖြစ်နိုင်တယ်ဒီတော့အဲ့ဒါလိုပိစိကဗုဒ္ဓအဖြစ်ကနေပြီးတသင် နိဗ္ဗာန်ကိုသွားတဲ့လမ်းတစ်လမ်းရှိတယ်ဘယ်နှလမ်းရှိသွားပြီလဲနှလမ်းကပဲမတက်ဘူးနော်နောက်တစ်ခုကအရှင်သာရိပုတ္တရာအရှင်မောဂလအရှင်မကတ္တလအရှင်အနန္ဒာကစပြီးတော့အခုခေတ်အရိယာဖြစ်သွားတဲ့လူတွေယဟန်နေမြတ်စွာဘုရားရဲ့တာဝကတတိတာဝကတာဝကဆိုတာနားထောင်တဲ့ပုဂ္ဂိုလ် နားထောင်တယ်ဆိုတာဘုရားကနားထောင်တဲ့ပုဂ္ဂိုလ်နားထောင်တယ်ဆိုတာကဘုရားရှင်ဟောပြောတော်မူတဲ့အတိုင်းကျင့်ကြံကျုပ်တို့အထုတ်တာလေးပြောတယ်အဲ့တော့အဲ့ဒီသာဝကအနေနဲ့ဝိပဿနာတရားအထုတ်တဲ့အခါကျတော့အနိစ္စဒုက္ခအနတ္တဉာဏ်နဲ့အမြင်သားပြီးတော့ပညာပုံဉာဏ်တွေမရနိုင်ဘူးလားရနိုင်တဲ့အခါကျတော့မလေးတဲ့ဖို့လေးတဲ့ရလို့ပြောရှိလေတာအတော့ကုန်ခံလို့ယ ahanan ဖြစ်သွားပြီဆိုရင် तू ကနိုင်မှာမရဘူးလားဟောအဲ့ဒါကတလားဘယ်တလားရှိသွားပြီလဲ အဲသုံးလားအဲ့ဒါသုံးလားကြက်ရလမ်းကတော့ပဲနော်ပါဝကအနေနဲ့မဉ္ဇဉ်ပူညာရပြီးတော့နိဗ္ဗာန်မျက်မှောက်ပြုခြင်းလည်းပဲအခုကျူးကျူးဆဆအထုတ်ခြင်းရမယ်ပစ္စေကဒုက္ခအနေနဲ့မဉ္ဇဉ်ပူညာရပြီးတော့နိဗ္ဗာန်မျက်မှောက်ပြုခြင်းနဲ့ဆိုရင်တော့ခဏလေးခိုင်းလိုက်ကြအောင်နော်ဘယ်လောက်ကြာခိုင်းရမလဲသာသနာပြောက်သွားပြီကြီးကွဲသွားပြီနော် သာသနာ့ဆွေမှပဲပိဋကဗုဒ္ဓဖြစ်မှာမဟုတ်လားအဲ့လိုဆိုရင်တော့ခဏလေးထိုင်နေကြအောင်အဲ့ဒါကောင်းပါရဲ့နော်ဟမ်အဲ့ဒါမကောင်းဘူးလားဘောနတိရဲ့ကောင်းရင်လည်းပဲအိပ်ပြီးသောင်းဖို့အိပ်ပြီးသောင်းဖို့နောက်တစ်ခါဘုရားအဖြစ်ကနေပြီးတော့တစ်ဆင့်နိဗ္ဗာန်ကိုယူတယ်အဲ့တော့ဘုရားအဖြစ်ကနေပြီးတစ်ဆင့်နိဗ္ဗာန်ယူတဲ့လမ်းကိုတော့သမ္မာသမ္ဗောဓိယာနာလို့ခေါ်တယ်ယာနာဆိုတာဉာဏ် သာရိညိတဉာဏ်ဆိုတဲ့ဉာဏ်ကြီးသိပြီးတော့နိဗ္ဗာန်ကိုသွားလိုက်အမဂမရိယခေါ်တယ်ပိစိကဗုဒ္ဓအဖြစ်နဲ့နိဗ္ဗာန်ယူတာကတော့ပိစိကဗောဓိဉာဏ်လို့ခေါ်တယ်ပိစိကဗောဓိယာနာပိစိကဗောဓိဉာဏ်တာဝကအဖြစ်နဲ့ဝိပဿနာတရားကျင့်ကြံအားထုတ်ပြီးတော့အနိစ္စဒုက္ခဉာဏ်အနတ္တဉာဏ်အမြဲတမ်းလို့မလို့မဉဏ်ပူဉဏ်ရကိလေသာတော့ကုန်ခန်းလို့နိဗ္ဗာန်သွားတာတော့တာဝကဗောဓိယာနာလို့ပိစိကသမ္မာသမ္ဗောဓိယာနာ ပိစိကဘောရိယာနာသာဝကဘောရိယာနာဘယ်နှလမ်းရှိတယ်လဲသုံးလမ်းအဲ့ဒါကအခုထေရဝါဒဗုဒ္ဓဘာသာမှာယူဆတယ်ယူဆတဲ့အတိုင်းအဲ့ဒီတိုင်းကျင့်သုံးတယ်ကျင့်သုံးတဲ့အတိုင်းအဲ့ဒါလိုပဲဖြစ်နေကြအရှင်သာရိပုတ္တရာအရှင်မောဂလအရှင်မကတ္တဗအစိုက်တဲ့ယန္တာရှင်မြတ်ကြီးတွေဟာသာဝကဗောဓိယာနာနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုကြတာပဲအခုမျက်မှောက်မှာရှိနေတဲ့ ရဟန်းတွေလူတွေလည်းပဲဘာဝကဘောဓိယာနနဲ့ပဲနိဗ္ဗာန်ကိုမျက်မှောက်ပြုကြတာပဲဒါကထေရဝါဒဗုဒ္ဓဘာသာအဲမဟာယာနဗုဒ္ဓဘာသာကတော့စောစောကပြောခဲ့တိုင်းပြောခဲ့တဲ့အတိုင်းပဲမြတ်စွာဘုရားရဲ့တပိတာဝကအဖြစ်နဲ့ဘယ်တော့မှမညံပုံညံမရနိုင်ဘူးနိဗ္ဗာန်မရောက်နိုင်ဘူးပစ္စေကဗုဒ္ဓအဖြစ်နဲ့လည်းပဲဘယ်တော့မှမညံပုံညံမရနိုင်ဘူးနိဗ္ဗာန်မရောက်နိုင် ဘာနဲ့သာရောက်နိုင်တယ်လဲဆိုတော့ဘုရားဖြစ်ပြီးမှသာလည်းသတ်မြင့်တဉာဏ်ရပြီးမှသာလည်းနိဗ္ဗာန်ကိုရောက်နိုင်တယ်ဒီတလားနဲ့ကြည့်မဟာယာနကဘယ်နှလားလဲတလားထေရဝါဒက3လားအဲဒီတော့ဘုရားဖြစ်ပြီးမှသွားတဲ့လမ်းနဲ့အောက်ကပြစ်စေကဗုဒ္ဓဖြစ်ပြီးမှသွားတဲ့လမ်းတာဝကဖြစ်ပြီးမှသွားတဲ့လမ်းဆိုဘယ်လမ်းကမြင့်ပြီးဘယ်လမ်းကနှိမ့်ဘုရားဖြစ်ပြီးမှနိဗ္ဗာန်သွားတဲ့လမ်းကမြင့်မနေဘူးလား ပစ္စေကဗုဒ္ဓဖြစ်ပြီးမှသာဝကဖြစ်ပြီးမှသာဝကအဖြစ်နဲ့မညာမညာရပြီးတော့နိဗ္ဗာန်သွားတယ်ကလည်းနိုင်မနေဘူးလားအဲ့ဒါမဟာယာနမှာအဲ့ဒီနိုင်တဲ့နှလားမရှိဘူးတဲ့မြင့်မြတ်တဲ့အဲ့ဒါသဗ္ဗညုတညာရပြီးဘုရားဖြစ်ပြီးမှသွားတဲ့လမ်းတလမ်းနဲ့ရှိတယ်ဒါကြောင့်သူတို့လမ်းကမဟာမြင့်မြတ်တယ်ဒါကြောင့်မဟာယာနမြင့်မြတ်သောလမ်းရှိတဲ့ဘုရားဘာသာတဲ့မဟာယာနဘုရားအဲထေရဝါဒမှာတော့အဲ့ဒီဘုရားတဲ့ယုံနေနေတဲ့နိုင်နေနေတဲ့ ပိစိကဘောရိနဲ့သာဝကဘောရိယာနာဒီရင်တစ်ခုရှိနေလို့ပေါ့လို့မဟာယာနာတွေကအင်းသူတို့ကနှိမ့်နှိမ့်လေးနဲ့လည်းနှိမ့်မှယူနိုင်တယ်လို့ယူဆတဲ့ကိနာယာနာတွေအဲ့လိုနာမည်တက်လိုက်ဒါကြောင့်မလို့မဟာယာနာနဲ့ကိနာယာနာလို့နှစ်မျိုးပွဲသွားတယ်အဲ့ဒါလိုပွဲတော့ဝိနည်းအယူအဆတွေနဲ့တချို့နေရာတွေပွဲပွဲသွားတယ်ဒါကြောင့်မလို့ဂျပန်ပြည်မှာဆိုမဟာယာနာဗုဒ္ဓဘာသာဘုန်းကြီးတွေတချို့အိမ်တော်ပြုကြတယ်ညာတော်ချင်းလည်းလုပ်ကြတယ် တရုတ်ပြည်မှာလည်းအင်တော်ပြုတဲ့ဘုန်းကြီးအနေမှာရှိတယ်။ဒီဘက်မှာတော့အင်တော်ပြုတာမရှိပါဘူး။မဟာယာနတွေကမဟာယာနနဲ့ထေရဝါဒဟာဗရဏအပြင်အဲ့ဒီအချက်ကွာတယ်။နောက်ဒုတိယဘာကွာလဲလို့ဆိုတော့မဟာယာနကဘုရားရဲ့တရားတော်တွေကိုခင့်နဲ့လျော်ညီစွာအခြေခံနဲ့လျော်ညီစွာအခြေအနေနဲ့လျော်ညီစွာပြုမြင်ပြီးတော့ရှင်းကြရမယ်။ဘုရားရှင်ကနီးပြတော့ပဲ ဟောခဲ့တယ်လို့သူတို့ဒီလိုယူဆတယ်နိဗ္ဗာန်လာယူဆပြီးတော့ဟောခဲ့ပြီးတော့မိမိတို့ကခေတ်တိုင်းအခြေအနေတိုင်းမှာခေတ်အခြေအနေနဲ့ကိုက်ညီလျော်အောင်ပြုပြင်ပြီးတော့သွားရမယ်လို့ယူဆတဲ့အတိုင်းသူတို့ကပြုပြင်ပြီးတော့သွားကြတဲ့အခါကျတော့ဗုဒ္ဓဘာသာအပြည့်တွေဖြစ်ထေရဝါဒကတော့သူတို့ကသစ္စာဉာဏ်ကလို့နာမည်သတ်ထားတဲ့ထေရဝါဒကတော့အဲလိုမဟုတ်ဘူးထေရဆိုတာရှင်းရှင်းသောယဟန္တာမရှိကြီးများဝါဒဆိုတာအယူဆ ခြေရဝါဒဆိုတာရှင်းရှင်းသောယဟန္တာမထီကြီးများယူဆတော်မူတဲ့အတိုင်းပဲမပြုတ်မပြင်းမဲနဲ့တသွေမတိန်လိုက်လာတဲ့ဗုဒ္ဓဘာသာတိုင်းမှာဘယ်ဖြစ်ဘယ်အခါမှပြုမြင်ပြီးတော့မလုပ်ပါဘူးတဲ့ရှင်းရှင်းသောယဟန္တာမထီကြီးများကလည်းပဲဘုရားရှင်ဟောတော်မူတဲ့အတိုင်းပဲအတိအကျသူတို့ကလည်းဆောင်းထားပြီးအဲ့ဒီအတိုင်းပဲသူတို့လည်းကျင့်ကြံလာတယ်ဒါကြောင့်အဲ့ဒီယဟန္တာမထီကြီးတွေ ပြည့်ညံတဲ့နေ့အတိုင်းတစ်ဆင့်တစ်ဆင့်တစ်ဆင့်တစ်ဆင့်လက်ကမ်းလက်ကမ်းလက်ကမ်းပြီးလက်ဆင့်ကမ်းပြီးတော့ပြည့်ညံလာကြတယ်တဲ့ဘယ်အခါမှခင်တဲ့လျော်အောင်အခြေအနေနဲ့လျော်အောင်ကိုပြီးပြုညံမှုမရှိပါဘူးတဲ့အဲ့ဒါကိုထေရဝါဒခေါ်တယ်ရှိရှိသောယဟနာမတိကြီးများရဲ့အယူဝါဒအတိုင်းလိုက်နာကျင့်ကြံတဲ့ဂိုင်းထေရဝါဒဂိုင်းဒါကြောင့်မို့ဒီဂိုင်းကို orthodox လို့ခေါ်တယ် orthodox ဂိုင်းလို့ခေါ်တယ်။ဒါ အဲ့လိုလိုရှိတဲ့အထဲကအခုဗမာပြည်မှာရှိတာကသီလဝါဒဘုရားဘာသာပဲဒါတရားတော်တွေမှာနည်းနည်းနည်းနည်းပါးပါးမဟုတ်ပါဘူးတော်တော်များများကွာခြားသွားတယ်မဟာယာနနဲ့သီလဝါဒအဲ့လိုကွာခြားတယ်လို့ဗုဒ္ဓဝင်မှာလည်းပဲမြတ်စွာဘုရားရဲ့ဖြစ်စဉ်မှာလည်းပဲတော်ကွာခြားသွားတယ်ကွာခြားတာတွေရှိပါဘလောက်တော့ကွာခြားတယ်လို့ဆိုတော့ဒေဝတကသိဒ္ဓထကို တရားလောက်သိတတ်တာကိုယံညှိုးထားတာဘယ်နေရာစထားလဲဆိုပြီးမဟာယာနကျမ်းစာကရေးထားတယ်သူရေးလဲဆိုတော့ဒီနေ့မှာတဲ့ငယ်စဉ်တုန်းကဒေဝရကဒေဝရကလည်းမင်းသားကိုဒေဝရကလည်းမင်းသားဒေဝရကသုဘဗုဒ္ဓရဲ့သားသိတ္တထကသုဒ္ဓရဏရဲ့သားသူတို့ညီကိုလုံးဝွဲဒီတော့ဒေဝရကလည်းသင်္ခါမှာ၄နဲ့ ခိုးကလေးတစ်ကောင်ပြစ်လိုက်တယ်ခိုးကလေးဆိုတာကတော့ဒါဟို the light of buddha ဆိုတဲ့သာအတွင်အာနုကြီးတဲ့ကြပြာရှိကြီးအဲ့ဒီကြပြာရှိကြီးတဲ့မှာဘာသာပြန်ထားတာကသူကပစ်ခြင်းလို့ပြန်ထားတယ်ခိုးလို့ပြန်ထားတယ်အမှန်တော့ငှက်တန်ညပဲနဲ့တူပါတယ်အဲသူကဟိုကြပြာမှာကာယံကောင်းဆိုပြီးတော့ပစ်ခြင်းလို့ခိုးလို့ပြန်ရပါတယ် ပြစ်လိုက်တဲ့အခါကျတော့အဲ့ဒီခိုးလေးကပြန်မှန်ပြီးတော့ကြတယ်ကြတော့သိဒ္ဓထရဲ့အိမ်ဝိုင်းထဲကိုသွားကြတော့အားတဲ့သိဒ္ဓထကအဲ့ဒီခိုးလေးကိုညှနှုတ်ပြီးတော့သိခုတယ်သိခုပြီးတော့နေကောင်းတဲ့အခါအနာပြောက်တဲ့အခါကျတော့ပြန်ထုတ်လိုက်တယ်အဲ့ဟာကိုတေဝရကမကြည့်နိုင်ဘူးဒီသိဒ္ဓထငါပြစ်ထားတဲ့ကိုဖမ်းတယ်ငါ့ကိုမပေးဘူး သူပြန်လွတ်ပြစ်တယ်ဒီကောင်သိစေမယ်လူရကအဲ့ဒီကဆိုင်နဲ့ညှို့ထားတယ်တစ်ချိန်ဟာကပိလောမြို့မြို့တကာဘဝပိတ်ပြီးတော့ဆင်းသေးချထားတယ်သိတ္တထတို့ပြောပွဲစားထက်မယ်လို့လောက်ပါအဲ့ဒါကတော့ကိုယ်တိုင်ကပါတာလာလိတဝိစ္စလို့ခေါ်တဲ့ဆန်စကရစ်လိုရေးထားတဲ့ကျမ်းနဲ့မှာပါတယ်ချထားတဲ့အခါကျတော့သင်္နေကြီးက မြို့တကာပိတ်နေတိတ်တရတို့မထွက်နိုင်အဲ့ဒီကြတော့ဘာလုပ်လဲဆိုတိတ်တရကအဲ့ဒီစင်နေကောင်ကြီးအမိဆွဲပြီးတော့ကောင်းငင်ထွန့်ပြလိုက်တယ်အဲ့ဒါယူဇနာကောင်းမြောင်မြောင်ကအဝေးမှာသွားကြတိတ်တရရဲ့သွားပကရေးထားတာအဲ့ဒါတွေဟာထေရဝါဒဗုဒ္ဓဘာသာကျမ်းဂန်တွေထဲမှာလုံးဝမပါဘူးထေရဝါဒဗုဒ္ဓဘာသာကျမ်းဂန်တွေလုံးဝမပါဘူးအဲ့ဒါလို့ဘုဒ္ဓဝေမှာလည်းပဲကွဲပြားသွားတယ်ဒီနေ့တော့ ဗုဒ္ဓနဲ့ဖြစ်တဲ့အတွက်ဗုဒ္ဓမြတ်စွာဘုရားနဲ့ပတ်သက်တဲ့ဗုဒ္ဓဘာသာနဲ့ပတ်သက်တဲ့သိစရာကောင်းတဲ့အချက်အလက်လေးတွေကိုစိတ်ထဲပေါ်လာတာပြောမလို့ဆိုပြီးတော့ပလင်ဝင်တက်လာတာပဲ။ကြိုက်ငိုက်ကြလား။ဟမ်။ညာအဲ့ဒီဘုဒ္ဓဝင်နှမျိုးရှိတဲ့အ ਨੇ ကအခုဒီနေ့မသေးတဲ့ကလေးတွေရောလူကြီးတွေရောသိအောင်တချို့ကဘုဒ္ဓဝင်ကိုမဖတ်ဘူး။ အဲ့ထေရဝါဒပုဂ္ဂိုလ်ကိုအတူထုံးပြီးပြောတယ်နော်အတူထုံးပြောမယ်ဂေါရမမြတ်စွာဘုရားဂေါရမဆိုတာကအနွယ်ရဲ့နာမည်ဂေါရမဆိုတာအနွယ်ရဲ့နာမည်မြတ်စွာဘုရားရဲ့သူ့နာမည်ရင်းငယ်နာမည်ကတော့သိဒ္ဓထပဲဂေါရမအနွယ်ဖြစ်တော်မူသောသိဒ္ဓထမြတ်စွာဘုရားဒါပေမဲ့လည်းပဲငယ်နာမည်မပေါ်ဘဲနဲ့အနွယ်ရဲ့နာမည်ကိုခေါ်ပြီးတော့ဂေါရမမြတ်စွာဘုရားလို့ဒီလိုပဲခေါ်တယ် ဘုရားမမြတ်စွာဘုရားဘုရားအဖြစ်ပွင့်တော်မမူပြီးဗျာဒိတ်မရတယ်ဒီဘင်္ဂရာမြတ်စွာဘုရားပွင့်တော်မူတဲ့အချိန်ကဒီဘင်္ဂရာမြတ်စွာဘုရားမပွင့်ခင်လေးမှာအမရဝတီမြို့မှာသူ့မိတာခေါ်တဲ့တတိလေးတယောက်ရှိတယ်သူရဲ့မိဘတွေကသေကုန်ကြပြီကွယ်လုံးကုန်ကြကွယ်လုံးကုန်တော့ပစ္စည်းတွေကသူ့အနေနဲ့နှစ်သက်သုံးနဲ့၄၅တက်ပဲသားလို့ ရှုံးလို့သုံးလို့မကုန်ဘူးသဘုံကြီးတပင်ကြီးကြံနေခဲ့ဒါလည်းဒီတယောက်တည်းရှိသမဏကျေဝါသူကပစ္စည်းအပုံကြီးကြည့်ပြီးတော့စိတ်ပြက်လာအော်ဒီပစ္စည်းပုံတွေဟာငါမိငါဖာတွေနှစ်ခုကချွေချီမကြအောင်ကုန်ရုပ်ကြီးလှုပ်ပြီးသူ့ပုံသွားရတဲ့ပစ္စည်းတွေပဲဒီလောက်အပေါ်သူကြီးကိုသူတို့ရအောင်လှုပ်သွားတော်လဲပဲအသင်းရဓမ္မခံပြီးလှုပ်ရတော်လဲပဲ သူတို့သိသွားတဲ့အခါကျတော့ဒီပစ္စည်းတွေကဘာမှလည်းသူတို့တော့လိုက်ပါမသွားပါလား။မှန်ဝေကရတယ်။လုံတော့ကတော့လုံရရတာနေမှမသိညာမှမသိအမဲမှမသိခင်းမှမသိမွေမှမသိကင်းမှမသိကုန်ယုံပြီးကြုတ်လုံရရတာ။အဲ့ဒါရဲ့သေးလဲသွားရောဒီကုန်ယုံကြုတ်လှုပ်ထားတဲ့အသင်္ခါလှုပ်ထားတဲ့ခေဘာမှသူတို့တော့ပါမသွားဘူး။သဗ္ဗံပဟာယဂမနိယံ တပ္ပံအလုံးစုံကိုပဟာယစွန့်ပယ်ပြစ်ခဲ့ပြီးတော့ဗမဏီယံသွားတဲ့ဘဝသွားရောက်ပါမှာတကားတပ္ပံပဟာယအဲ့တော့ငါလည်းပဲတဲ့ဒီပစ္စည်းတဲ့နေနဲ့နောင်ကြငါသေးလဲဒီပစ္စည်းတွေငါစွန့်ပြစ်ခဲ့ရမှာပဲအဲ့တော့ငါဘာမှသုံးမလို့ဘာပဲရှိတယ်လဲဆိုတော့ဒီပစ္စည်းတွေရှိတဲ့အတွက်သဗ္ဗသာဒရဏကာမကာမကာမဂုဏ်တို့သည်သဗ္ဗသာရဏသာဒရဏအများနဲ့ဆက်ဆံကြကုန်၏ ပစ္စည်းအာယုံကာမဂုဏ်အိမ်အာယုံကာမဂုဏ်သမိတာအာယုံကာမဂုဏ်ဇနီးမယားအာယုံကာမဂုဏ်ဆိုတဲ့ကာမဂုဏ်တွေဟာအများနဲ့ဆက်ဆံနေတယ်အများနဲ့ဆက်ဆံနေတဲ့အတွက်ဒုက္ခဆင်းရဲတယ်အဲ့ဒီပစ္စည်းပုံကြီးရှိနေတဲ့အခါကျတော့သူ့လားတမျှမတတ်နိုင်ဘူးလားတိုက်နိုင်တာပဲဟောအများနဲ့ဆက်ဆံလို့အဲ့ဒီပစ္စည်းတွေခိုးမသွားနိုင်ဘူးလားခိုးသွားနိုင်တာပဲဒါကလူသတ်ပြီးပစ္စည်းယူမသွားနိုင်ဘူးလား များနဲ့ဆက်ဆံတယ်တဲ့ဒါကြောင့်မလို့အမှန်တန်ဆင်းရဲတယ်ဒါကြောင့်ပစ္စည်းအဖို့ကြည့်ပြီးစိတ်ပြက်အဲ့ဒါကြောင့်လည်းဒီကာမဂုဏ်တရားတွေဟာဘာနဲ့တူတယ်လဲဆိုမန္တပေတုပမာကာမတဲ့ကာမကာမဂုဏ်တရားတို့သည်မန္တပေတုပမာအမေသာတုံးနဲ့တူကြကုန်၏ကာမဂုဏ်တရားသခင်အာယုံအနံအာယုံအနံအာယုံ တရားသာအာယုံအထိတွေအာယုံစီးပွားရေးစီးပွားအာယုံကျွဲအာယုံနွားအာယုံရွှေငွေယရဏအာယုံစိုက်ရကာမဂုဏ်တွေဒါတွေဟာတဲ့အမဲသားတို့နဲ့တူတယ်။ဘာကြောင့်အမဲသားတို့နဲ့မှာကြက်ကြနာနာချက်တတ်တဲ့လူကဖြီးပြန်နဲ့ချက်လိုက်ပြီဆိုလို့ရှိရင်ဘာဖြစ်တယ်။ဘာလဲ။စားခြင်းလားတတ်မဲ့လားဟုတ်လား။ အဲ့ဒါကိုပြောတာမဟုတ်ဘူးတဲ့မြတ်စွာဘုရားကလူတယောက်ကအမဲသားတုံးတုံထားပြီးတော့အမှတ်တမနဲ့ချက်မလို့တုံထားပြီးတော့အိမ်ကနေဝင်သွားတယ်အိမ်နဲ့ဝင်သွားတဲ့အခါကျတော့အပြင်ဘက်မှာတုံထားတဲ့အမဲသားတုံးကိုဘယ်သူကကြီးသွားဟဲကြီးတော့မှကြီးသွားသူနှကောင်ကကြီးသွားတယ်တဲ့သားတော့သွန်လို့ဆိုတယ်ကြီးလေတူပါပဲကြီးကပိုဆိုးပြီးတော့သွန်တော်ကကြီးသွားတဲ့အခါကျတော့တဲ့အဲ့ဒီသွန်အေးအေးချမ်းချမ်းများဒီအမဲသားတုံးစားရတယ် ဘယ်လိုများဖြစ်တယ်နောက်ဆုံးနေရဝိုင်းလိုက်ပြီးမထိုးပြီဘူးလားလိုက်ထိုးတဲ့အခါကျတော့ဘိုးပြေးဒီကြောင်းနဲ့နောက်ဆုံးမှနာတော့ကျင်းတော့မလွတ်မလွတ်နိုင်တဲ့အခါကျတော့မတတ်တာတော့အမေသားတို့ကြောင့်ဒုက္ခရောက်တယ်ဆိုပြီးအမေသားတို့လွတ်ချလိုက်လွတ်ချလိုက်တဲ့အခါကျတော့အဲ့ဒီအတုံးနောက်တစ်ခါဆုံးတော်ကောင်ကခြိလိုက်ပြန်ရောဖမ်းပြီးတော့ဖမ်းကြည့်ပြီးတုတ်ကြည့်တယ်အဲ့ဒီဆုံးတော့နောက်တစ်ခါဆုံးတွေကလိုက်ပြီးထိုးရဖိတ်ပြန်ရောနောက်ဒီဆုံးလည်းပဲနာရာကျင်နာနဲ့မခံနိုင်တဲ့နဲ့အမေသားတို့ကြောင့်ဆင်းရဲတာပဲဆိုပြီးတော့ လွတ်ချလိုက်ရပြန်တော့နောက်တစ်ကောင်ကဒီအမဲသားတဲ့ကောက်ပြန်ရောကောက်ပြန်တော့အမဲသားတဲ့ရတဲ့ဆွန်ဟာရတိုင်းရတိုင်းရတဲ့ဆွန်တိုင်းဟာဆင်းရဲနဲ့တူရလားချမ်းသာနဲ့တူရဆင်းရဲနဲ့တူရတယ်ထို့အတူပဲကာမဂုဏ်မှာလည်းပဲရတိုင်းရတိုင်းရတဲ့သူဟာဒီကာမဂုဏ်ကြောင့်ဆင်းရဲနဲ့ပဲတူရတယ်မချမ်းသာအခုကြည့်လေနေသားကနေပြီးတော့ရွှေကြောင်းနေကက်ဆက်တွေရေဒီယိုတွေဘာတွေညာတွေယူလာတဲ့ ညာယူလာတဲ့အခါကျတော့အကောက်ဌာနတွေ့တဲ့အခါကျတော့အကောက်ဌာနကယူထားလိုက်တဲ့ဩပါတော့ပြန်ဆုံးတော့ကောင်းမဟုတ်လားအဲ့ဒီကမှတခါကျန်တာလေးကိုအသာယူလာဆဲ့လာယူလာတဲ့အခါကျတော့ဟောနောက်တနေ့ကဆရာပွေးနဲ့တွေ့ပြန်ဆရာပွေးနဲ့တွေ့တဲ့အခါကျတော့ပါလာတဲ့ထဲကအဲ့ဒါတဝက်ဖြစ်ဖြစ်ဒစိမ့်ဖြစ်ဖြစ်တောင်းတော့ပါမနဲ့ပြေးခဲ့ရတာဟောနောက်တော့တော့ပါသွားတယ်အဲ့ဒါနဲ့ဒါနဲ့ပဲ ဒေါ်လာမကြီးဖြတ်လာတနေရာကြတော့လာပြီးတဘုံကနှစ်ထည့်ရရဆိုပြီးကိုင်ပါတာထားခဲ့လို့မလေးဒါလေးတော့မထားပြရသေးနဲ့ဟောငွေဘလောက်ပါပါလဲယူပါဆိုတော့ပေးခဲ့ရတယ်ဟောစွန်တကောင်တော့ပါသွားတယ်မဟုတ်ဘူးလားအဲ့ဒါကာမဂုဏ်ကအများနဲ့ဆက်ဆံနေလို့ပဲအခုနစွန်လိုပဲစွန်နေလိုက်လိုက်ပြီးပုတ်တယ်လို့ပဲသားချင်းနဲ့တူတယ်တဲ့အမဲသားလုံးနဲ့တူတယ်အဲ့ဒါကိုတကယ်စဉ်းစားကြည့်တော့ တကယ်ဆုံးလိုက်ပြီတကယ်ဟုတ်တာအမဲသားတို့နဲ့မတူဘူးဆိုလို့ရှိရင်မတူဘူးလို့ယုံကြည်နိုင်ရင်အိမ်တရားဖွင့်သိကြည့်ပါလားမဟုတ်ဘူးလားအမဲသားတို့နဲ့မတူပါဘူးဖရာဟောတာမှားတယ်လို့များအဲ့လိုယုံကြည်တဲ့ဆိုအိမ်တရားဖွင့်အိမ်ကြီးနော်အိမ်တရားဖွင့်အိမ်ကြီးရင်မဆိုလို့ရှိရင်အခုဟောတရားနာပြီးပြန်တဲ့အခါမှာမြင်ရပေါ်ဖြစ်ဖြစ်ကားပေါ်ဖြစ်ဖြစ်ထိတ်ကထဲကစက်ကူလေးကိုထောင်ထားရထားပါလား ဟာအဲ့ဒါမဲသားတို့နဲ့မတူဘူးလားအဲမယုံရင်လောက်ပြီလေအဲလက်တွေ့ပဲအဲ့ဒါကြောင့်ကာမဂုဏ်တရားတွေဟာတဲ့သားတင်းနဲ့တူတယ်အမဲသားတို့နဲ့တူတယ်တဲ့အများနဲ့ဆက်ဆံနေတဲ့အတွက်ညံများတယ်တဲ့ဒါတွေမရှိရင်ချမ်းသာတာပဲဒါတွေရှိတဲ့အတွက်ဆင်းရဲနေတာပဲဆိုပြီးတော့သူ့မိတာဘယင်စီသွားပြီးတော့ဒီနေရာမှာတခုလေး သဘောကျနေတာကောင်းတယ်သူမိတာကအဲ့ဒီပစ္စည်းပုံကြီးမြင်ပြီးတော့စိတ်ပြက်ဒါတွေတွေ့ဒါတွေရှိနေလို့ဆင်းရဲတာပဲဒီဆင်းရဲတွေကဘယ်တော့လွတ်ရပါမလဲဒါတွေရှိနေတဲ့အတွက်ဒါတွေပေါ်မှာတတ်မဲ့တဲ့စိတ်တွေကလည်းဖြစ်ရတာပဲဒါတွေမရှိဘူးဆိုတတ်မဲ့တဲ့စိတ်တွေမဖြစ်ဘူးအဲ့ဒါဒါတွေရှိတော့လည်းပဲတတ်မဲ့တဲ့စိတ်မဖြစ်ဘူးဆိုလို့ရှိရင်လည်းချမ်းသာပါပဲဒါပေမဲ့ဒီစိတ်တွေကရှိနေတာပဲဒီစိတ်တွေဘာကြောင့်ရှိနေသလဲ ရုပ်ကြီးရှိနေလို့ရှိတာပဲ။အော်ဒီရုပ်ဒီနာကဘာကြောင့်မှလဲ။ဘဝတွေရလို့ဒီရုပ်ဒီနာရှိနေတာပဲ။ဒါကြောင့်လည်းဆင်းရဲနေတာပဲ။သူစဉ်းစားတာနော်။ရုပ်အသင့်နာနဲ့ဆိုတဲ့ဘဝအသစ်အသစ်တွေရလို့မလို့ဘဝတွေဖြစ်ဖြစ်ဖြစ်ဖြစ်နေလို့သာတဲ့ဒီလိုကာမဂုဏ်အာယုန်နဲ့တွေ့ပြီးတော့ဆင်းရဲတွေနဲ့တွေ့နေရတာပဲ။ချမ်းသာမရှိဆင်းရဲအတ္တိကြည့်နေရတာပဲ။အဲဒီတော့ဒီဆင်းရဲတွေကလွတ်မြောက်လွတ်မြောက်ကြောင်းမရှိတော့ဘူးလားစဉ်းစား စဉ်းစားတဲ့အခါကျတော့ तू ဘာသွားတွေ့တယ်လဲလို့ဆိုတော့ဒွန်ဒနီးဆိုတဲ့နီးတနည်းတွေ့တယ်ဒွန်ဒနီးဆိုတာဒီကဘုန်းကြီးကထွင်သုံးတဲ့နေလုံးဒွန်ဒဆိုတာနှစ်ခုတစ်စုံနှစ်ခုတစ်စုံအဲဒါဒွန်ဒဒီနေ့သွားတွေ့တယ်ဘယ်လိုလဲဆိုတော့လောကမှာအပူဆိုတာရှိတယ်နေပူတာမိပူတာအပူဆိုတာရှိတယ်အဲ့တော့အပူဆိုတာရှိရင်ဒီအပူဟာအများအားနဲ့ပူနေသလား မပူဘူးအပူပြီးသွားပြီဆိုလို့ရှိရင်ဘာတွေ့မလဲအေးတွေ့တယ်ဟောသူအဲ့ဒါစဉ်းစားမိတယ်အပူရှိတဲ့အတွက်အေးရှိရတယ်အဖြူရှိတဲ့အတွက်အမဲရှိရတယ်ပြီးတော့အရှည်ရှိတဲ့အတွက်အတူရှိရတယ်အပူရှိတဲ့အတွက်အမြင့်ရှိရတယ်ဘဝရှိတဲ့အတွက်အပိတ်ရှိရတယ်အဲ့ဒီနှစ်ခုနှစ်ခုသဘောကိုသွားတွေးမိသွားတွေးမိတဲ့အခါကျတော့ဒီမှာ ယုံနာဆိုတဲ့ဘဝကြီးရတဲ့အတွက်ယုံနဲ့နာနဲ့ပတ်သက်တဲ့ဆင်းရဲတွေဒီဆင်းရဲတွေကိုတတ္တဝါတွေခံစားနေရတာပဲအဲ့ဒီတော့ဒီဆင်းရဲတွေဟာတကယ်ရှိနေတာအမှန်ပဲဒီဆင်းရဲတွေတကယ်ရှိနေတာအမှန်ဆိုတော့ဆင်းရဲရှိရင်ဆင်းရဲကုန်သွားတဲ့သဘောမရှိနိုင်ဘူးလားဆင်းရဲကုန်သွားတဲ့သဘောရှိနိုင်တယ်ဆင်းရဲကုန်သွားပြီဆိုလို့ရှိရင်ဒါဟာချမ်းသာပဲဟောဒီလိုတွေးတယ်အခုနကနှစ်ခုသဘောအရာတွေးတာ အဲ့ဒီချမ်းသာဟာပု္ပ္ပချရှိရမယ်ဒီတိုင်းမှာရုပ်ဆင်းရဲနာမ်ဆင်းရဲဘဝဆင်းရဲဥပဆင်းရဲကာမဂုဏ်ဆင်းရဲဆင်းရဲတွေနဲ့ကိလေသာဆင်းရဲတွေနဲ့ဒီနှစ်ပန်းလုံးနေရမှာမဟုတ်ဘူးဒီဆင်းရဲတွေမရှိတဲ့ချမ်းသာဆိုတဲ့သဘောကရှိကိုရှိရမရှာလို့လားဒါရှိရမယ်ဒီတွေးရယထာတိဒုက္ခဝိသံတေဒုက္ခနာမတိဝိသတိဧဝံ ဘဝေဝိသမနေဝိဘဝပိဥပ္ပစ္စတိဝိဘဝပိအတိတပကောယထာပိဒုက္ခေဝိဇံတေသုခနာမပိဝိသတိဧဝံဘဝေဝိသမနေဝိဘဝပိအတိတပကောဒုက္ခေဆင်းရဲသည်ဝိဇံတေရှိလတ်သောသုခနာမပိချမ်းသာသည်မြည်သည်ချမ်းသာသည်လည်းဝိသတိယထာရှိလကဲ့သို့ဧဝံဤအတု ဘဝေယုတ်တရားနန္တရားတို့ရဲ့ဖြစ်ပေါ်မှုပေါ်တဲ့ဘဝသည်ဝိဇ္ဇံတိရှိလသောဝိဇ္ဇမန္တေရှိလသောဝိဘဝတိယုတ်တရားနန္တရားပေါ်တဲ့ဘဝတို့ငြိမ်းရာကိုလည်းအိပိတဘကောလူရှိအာဤဝါရှိရမည်ပေတကားစဉ်းစားဆင်းရဲရှိလို့ကြည်ရင်ချမ်းသာရှိရမှာမဟုတ်ချပဲအဲ့ဒါလိုပဲယုတ်နံနဲ့မပြတ်ဖြစ်နေတဲ့ဘဝဆိုတာရှိနေလို့ရှိရင် အဲ့ဒီယုံနာမပြတ်ဖြစ်မှုတွေအဖြစ်ရပ်သွားတဲ့ဝိဘဝဆိုတာရှိရတယ်မပြတ်ဖြစ်နေတဲ့ယုံနာခေါ်တဲ့ဘဝတွေရနေရင်ဆင်းရဲတွေဟာမောချချိအဲ့တော့မပြတ်ဖြစ်နေတဲ့ယုံနာခေါ်တဲ့ဒီဘဝတွေမဖြစ်တော့ဘဲနဲ့အဖြစ်ရပ်သွားပြီဆိုလို့ရှိရင်ဒါဝိဘဝဘဝမရှိတော့မရှိရင်ဆင်းရဲရှိမလားမရှိတော့ဘူးချမ်းသာပဲရှိမယ်ဟောဒါသူတို့ရဲ့ယထာပိ ုံနေဝိသန္တေအပရဝိသတိတိတလံဧဝတိဝိတဂိမိဝိသန္တေနိဗ္ဗာနံဣတိတပကံယထာပိဩနေဝိသန္တေအပရဝိသတိတိတလံဧဝံတိဝိတဂိဝိသန္တေနိဗ္ဗာနံဣတိတပကံသူမိတာရဲ့ philosophy တွေတွဲခေါ်မြုံမြင်ရေးသဘောတရားတွေဩနေအပူရိဝိသန္တေရှိလာသော အပရာအပုမသဘောတော်တိတလံအေရီဝိသတိယတာရှိတကယ်သို့ဧဝံဤအတုတိဝိတကိမိလောဘမိဒေါသမိမောဟမိတိဟုသောမိသုံးပါးသည်ဝါဇာတိနိသရာမိမရဏမိတိဟုသောမိသုံးပါးသည်ဝိဇ္ဇံတေရှိလတ်သောနိဗ္ဗာန်ထိုမိသုံးပါးတို့ဤငြိမ်းမှုသဘောကိုအိဋ္ဌိတပကံအလိုကြည်အားဤဝါရှိနိုင်၏ အပူရှိလို့ရှိရင်နဲ့အအေးရှိတာမဟုတ်ချပဲအဲ့ဒီနှစ်ခုခွဲသဘောတစုံသဘောအရာပဲတဲ့လူတွေကိုလောင်ညှိုက်တတ်တဲ့လူကျင်တတ်တဲ့မှုလောဘမီစိတ်ဆိုးစိတ်ပြက်မှုဒေါသမီမသိမှုမောဟမီဆိုတဲ့ဒီမောဟဒီမီသုံးပါးရှိတယ်ဆိုလို့ရှိရင်တဲ့အဲ့ဒီမီသုံးပါးအပူကိုငြိမ့်နေတဲ့သဘောဟာမုတ်ချရှိရမယ်လောဘငြိမ့်တဲ့သဘောဟာမုတ်ချရှိရမယ် ဒေါသငြိမ်းတဲ့သဘောဟာမုတ်ချရှိရမယ်မောဟငြိမ်းတဲ့သဘောဟာမုတ်ချရှိရမယ်အဲ့ဒီငြိမ်းနေတဲ့သဘောကိုနိဗ္ဗာန်ကောလောဘဒေါသမောဟတဲ့မောဟတွေငြိမ်းတဲ့သဘောနိဗ္ဗာန်ဟာမုတ်ချရှိကိုရှိရတခါကံအကြောင်းတရားဘဝတဏှာနဲ့ကံအကြောင်းတရားကြောင့်ဖြစ်ပေါ်လာတဲ့ဇာတိခေါ်တဲ့ဘဝအသည့်ဒီဘဝအသည့်ဖြစ်ပြီဆိုလို့ရှိရင်ပူလိုက်လောင်လိုက်တာအေးွက်တစ်ွက်မှမရှိဘူးအဲ့ဒီဇာတိဆိုတဲ့ထူလာတဲ့မိ တဖြည်းဖြည်းအိုမင်းညင့်ရောလို့ခါကုန်နာတိုင်းမျက်ပိပိဆံဖြူသွားကြိုးခန္ဓာကိုယ်မတင်နိုင်တဲ့နိုင်တရွတ်တိုက်ဆွဲနေတဲ့သရာမီဒီမိတွေကလည်းရှိနေတာပဲအဲ့ဒီကနေပြီးတော့မကြာခင်မဲ့မရဏမီပေခြင်းဆိုတဲ့ပြီးကြည်ရရတယ်ဒါကြောင့်ဇာတိမီဘဝအတ္တဖြစ်ရတဲ့မိသရာမီအိုမင်းညင့်ရောဆွေးနေရတဲ့မိ မရဏမိသေမိဆိုတဲ့ဒီမိသုံးပါးရှိလို့ရှိရင်တဲ့အဲ့မိသုံးပါးငြိမ့်တဲ့သဘောလေးရှိရမှာမဟုတ်ချပဲမရှိနိုင်ဘူးလားရှိနိုင်တယ်ရှိရမှာမဟုတ်ချပဲအဲ့တော့ရှိတဲ့ဒီသဘောတွေကတော့ရှိတာမှန်တယ်ချမ်းသာတဲ့သဘောဆိုတာရှိရမယ်ဘာကြောင့်လဲဆင်းရဲရှိလို့တခါအေးတဲ့သဘောဆိုတာရှိရမယ်ဘာကြောင့်လဲပူတဲ့သဘောရှိလို့ မိလိုလောင်နေတဲ့သဘောငြိမ့်သွားတဲ့မပူပဲအပူငြိမ့်သွားတဲ့သဘောရှိရမယ်။ဘာကြောင့်လဲမီးလောင်နေတဲ့မီးလိုလောင်နေတဲ့အပူသဘောရှိလို့အဲ့ဒါလို့ရှိနိုင်ရတဲ့အဲ့ဒီသဘောတွေအဲ့ဒီချမ်းသာတဲ့သဘောတွေအေးမြတဲ့သဘောတွေအပူငြိမ့်တဲ့သဘောတွေကိုမရတာဘာကြောင့်လဲစဉ်းစားမချလို့ပဲ ဒါတွေရှိရင်ဒါတွေရနိုင်တဲ့နေရှိကိုရှိရမယ်ရနိုင်တဲ့နေရှိရင်အဲ့ဒီနေကိုလောက်ပြီဆိုလို့ရှိရင်အဲ့ဒီနေနဲ့ဆင်းရဲငြိမ်းတဲ့ချမ်းသာသဘောအပူငြိမ်းတဲ့အေးသဘောမီးငြိမ်းတဲ့မီးအေးသွားတဲ့သဘောဒီသဘောတွေကိုရရမယ်မရှာလို့ပဲတဲ့ဒါဖြင့်ရှားတဲ့နေရှိရမယ်ရှားတဲ့နေဒီချမ်းသာတွေကိုဒီအေးမြတာတွေကို ဘဝကင်းရာတွေကိုကြားတဲ့နေ့ရှိရတဲ့နဲ့အဲ့ဒီနေ့ကိုရတဲ့နိုင်တဲ့နဲ့ရှိရတဲ့နဲ့အဲ့ဒီနေ့ကိုမရှာဘူးဆိုရင်အဲ့ဒီနေ့ကိုမလိုက်နိုင်မကျင့်သုံးဘူးဆိုရင်မကျင့်သုံးတဲ့အတွက်မချမ်းသာဘူးအမြဲပဲဆင်းရဲနေတယ်မကျင့်သုံးတဲ့အတွက်မအေးဘူးအမြဲတမ်းပဲပူနေတယ်မကျင့်သုံးတဲ့အတွက်ဘဝတွေမငြိမ့်မနဲ့ဘဝတွေဆက်ခါဆက်ခါပဲဖြစ်နေတယ်မကျင့်သုံးတဲ့အတွက် ဓာတိမိဇာမိမရဏမိမငြိမ့်မဲ့နဲ့ဒီမိတွေပဲတဟုံဟုံတောက်နေတယ်ဆိုရင်မိရဲ့အပြစ်လားမကျင့်သုံးတဲ့လူရဲ့အပြစ်လားသူစဉ်းစားတာနော်ဘယ်သူလဲသူမိတာစဉ်းစားအဲ့ဒါသူကဥပမာနဲ့စဉ်းစားတယ်ဆိုကြပါစို့တဲ့လက်မှာလူတယောက်မစင်နေတူးနေတယ်တဲ့ မလမကမှာအင်မတန်ကြီးတဲ့နေကဏ္ဍကရှိတယ်တဲ့သွားသေးလိုက်တဲ့စင်ကြဲသွားမယ်တဲ့အဲ့လိုစင်ကြဲသွားမှဟုတ်ရဲ့သားနဲ့တဲ့သွားပြီးမသေးလို့မလို့လက်မှာအငြင်းကြီးပေးနေပေးနေလို့ရှိရင်တဲ့ဒါရေကအဖြစ်လားမသေးတဲ့လူရဲ့အဖြစ်လားမသေးတဲ့လူရဲ့အဖြစ်တဲ့သူစဉ်းစားအဲ့ဒါလိုပဲတဲ့လူကိုဆင်းရဲစေတာပူပန်စေတဲ့ကိလေသာအငြင်းကြီးတွေကတ်နေပါလျက်ဒုက္ခိတာတွေနဲ့လိုက်တယ်တဲ့ ရုပ်တရားတွေနဲ့လိုက်တဲ့အခါကျတော့သူပြေးတော့ခဏတော့ပြေးတယ်ဒါပေမဲ့လို့နောက်ကျတော့မပြေးဘူးရက်နေတယ်ဆက်ပြေးမယ်ဆိုလို့ရှိရင်ပြေးပေါက်လမ်းရှိပါရဲ့ဒါပေမဲ့လို့သူမပြေးဘူးတဲ့မပြေးပဲရက်နေတဲ့အခါကျတော့ရန်သူတွေကသုံးမဲ့သုံးတန်ကဝိုင်းပြီးတော့သူ့ကိုထိုးခုတ်ဆက်ပြလိုက်ကြတယ်အဲ့ဒီတော့အဲ့ဒီလူမှာထုတ်ထုတ်တတ်မှုဆိုတဲ့အန္တရာယ်ကြရောက်ရတာဟာလမ်းရှိရဲ့ကနေလမ်းမှာရှိတဲ့လမ်းကိုမပြေးလို့အဲ့တော့ ရှိတဲ့လမ်းမပြည့်တဲ့အတွက်ဘေးအန္တရာယ်ကြာရောက်ရတာဟာလမ်းအပြစ်လားမပြည့်တဲ့လူရဲ့အဖြစ်လားမပြည့်တဲ့လူရဲ့အဖြစ်ပဲတဲ့အခုလည်းပဲတဲ့ဘဝဆင်းရဲဝတ်ဆင်းရဲတွေကထွက်ပြေးမယ်ဆိုလို့ရှိရင်ပြေးနိုင်တဲ့နီလန်းခေါ်တဲ့လမ်းမတွေရှိတာပဲတဲ့ရှိရတဲ့အဲ့ဒီနီလန်းတွေကိုမရှာပဲမကျင့်မဲနေလို့မလို့ဘဝဆင်းရဲဝဆင်းရဲတွေထဲမှာပဲတဝဲလဲလဲနဲ့ခါစီပြီးတော့ကုန်နေအောင်ခံရတာဟာ လမ်းရဲ့အပြစ်လားအဲ့ဒီလမ်းကိုမသွားတဲ့လူရဲ့အပြစ်လားမသွားတဲ့လူရဲ့အပြစ်တဲ့အဲ့ဒီတော့ခါစီကုန်းခံပြီးတော့လူလှိမ့်နေပြီးတော့မဟုတ်ဘူးလားအဲ့သူမိတာစဉ်းစားတာအဲ့ဒါကိုပဲမစင်လူလင်အေးကြီးလင်၍ရေစင်ရှိလျက်မဆေးရဲ့ခန့်တွယ်မဟုတ်ချေမဟာဝိတရောဆရာတော်ပြကြီးကမစင်လူလင်အေးကြီးလင်၍ ရေစဉ်ရှိလျက်မဆေးရဲ့ကန့်တွယ်မဟုတ်ချေအေးကြည်လင်းသည့်ရေစဉ်ရှိလျက်မဆေးရဲ့ကန့်တွယ်မဟုတ်ချေရန်ကုန်ဝိုင်းထသူယောက်ျားကပြေးသွားဖို့ရာလမ်းပေါက်တာလည်းပြေးမထွက်လမ်းတွေ့မဟုတ်ချေဆိုမစင်လူလျင်အေးကြည်လင်းသည့်ရေစဉ်ရှိလျက်မဆေးရဲ့ န့်တွယ်မဟုတ်ချေမစင်လူလင်အေဒီလင်ဒီရေစင်ရှိလျက်မစဲရက်ကန့်တွယ်မဟုတ်ချေရန်သူဝိုင်းတာကိုယောက်ျားကပြေးသွားဖို့ရာနမ်းပေါက်သာလျက်ပြေးမထွက် တွေ့မဟုတ်ချေရန်သူဝိုင်းထားသူယောက်ျားကပြေးသွားဖို့ရာလမ်းပေါက်သားတရဲ့ပြေးမထွက်လမ်းတွေ့မဟုတ်ချေမစင်လူလျင်အေးကြည်လင်းသည်ရေစင်ရှိလျက်မဆေးရဲ့ န့်တွယ်မဟုတ်ချေကြရပြီဆိုတော့တခါတော်ပါပြီအဲ့ဒါကမှနှစ်ခုလုံးပေါင်းပြီးတော့တခါထပ်ပြီးတွေးရတယ် အနပကံဘေးပြန်ညစွာသန္တရာမှထွက်ရာလမ်းမှာသမထဝိပဿနာသန္တရာဆိုတဲ့ရန်သူတွေဘေးကလွတ်နိုင်တဲ့သမထလမ်းမှာဝိပဿနာလမ်းမှာရှိတယ်သမထတက်တက်ကြည့်အောင်လည်းမလုပ်ဘူးပေါ့လေပထမသမထကမ္မထအာထုတ်သမာဓိအားကောင်းတဲ့အခါကျတော့ဝိပဿနာဆက်ပြီးကျင့်ကျင့်တဲ့အခါကျရုပ်သဘောနာမ်သဘောမြင်အနိစ္စဒုက္ခအနတ္တမြင်မဉ္ဇဉ်ဘုံဉဏ်ရဒီလိုနဲ့လွတ်တာပြောတာပေါ့ သမထလမ်းမဥပဒနာလမ်းမတွေရှိတယ်တဲ့အနပကံကအများကြီးလို့ဆိုအနပကံဘေးများများစွာဘေးရအန္တရာယ်ကြောက်စီရတယ်သန္တရာမှထွက်ရလမ်းမှသမထဝိပဿနာကိလေသာပင်ကိလေသာဆိုတဲ့ပင်နေတဲ့ရှိရတာပင်ဆိုတာပါတော့ဒိဋ္ဌတ်တက်ကြီးတဲ့ဟာပါဟာဩစာလာတဲ့တော်တော်ဖတ်ထားကြဟန်တူတယ် မစင်ပင်ဘုတ်ဆိုတာလည်းမကြောက်ဘူးလားဟမ်မစင်ပင်ဘုတ်လို့ဆိုတော့ကပင်ဆိုတာရေမွေးပြောတာနဲ့ကြည့်တယ်ဟမ်မစင်ကိုပြောတာနော်ဒါကြောင့်သမထဥပဒနာထွက်ရာလမ်းမှာပြီးတော့အနပကံဘေးပြန်များစွာ သန္တရာမှထွက်ရလမ်းမှသမထဥပဒနာကိလေသာပင်တန့်စင်လျော်စေရေအေးလေးမဲ့ရှိပါလျက်နဲ့အဲ့ဒီကိလေသာအညစ်အကြေးတွေကိုဆိုတဲ့လက်မှပေးနေတဲ့ကိလေသာအညစ်အကြေးနဲ့အညစ်အကြေးတွေနဲ့တူတဲ့မစင်အညစ်အကြေးတွေနဲ့တူတဲ့ကိလေသာအညစ်အကြေးတွေကိုတဲ့ဆေးဖို့ရရေနဲ့တူတဲ့ ပုပ္ပဘာကမတရားအရိယာမတရားဆိုတဲ့ဒီမဂ်ခင်ရှိပါတရားတွေရှိနေပါတယ်တဲ့ဒီအကျင့်တရားတွေရှိတယ်ဒီရေတွေရှိနေတယ်တဲ့ဆေးပြလိုက်ပါတဲ့ဆေးရကိလေသာပင်သတ်စင်တယောစေရေအေးလေးမဲ့ရှိပါလျက်နဲ့မထွက်ပြေးလို့မထွက်ပြေးလို့ဆိုတာသမထာနာမပဒနာလမ်းမကြီးကထွက်မပြေးဘူးတဲ့တန္တရာဝဆင်းရဲဆိုတဲ့ယန္တူရဲ့အရိုက်ပုံကိုအထုထောင်းနေခန်းနေတယ် မထွက်ပြေးလို့မဆေးလို့ဆိုတာကခုနပုဗ္ဗဘာကမတရားအရိယာမတရားဆိုရယ်ရေနဲ့ကိလေသာအညစ်အကြေးတွေကိုမဆေးတာတဲ့မဆေးတော့ပြောင်းနေလားမပြောင်းဘူးတဲ့မထွက်ပြေးလို့မဆေးလို့မင်းမျိုးဖို့တွေ့ပြီမင်းမျိုးဆိုတာအဲ့ဒီပုံကိုပြောတာမဆေးတဲ့ပုံကိုဖတ်မပြေးတဲ့ပုံကိုဒါကိုတွေ့ပြီဆိုတာဆရာတော်ကြီးကဒီနေရာမှာသကလုံးလေးအရာသကလုံးလေးကောင်းကောင်းနဲ့ထည့်တယ် ကိုယ့်အတွက်ပေးဆိုတာဒါကိုယ့်ကိုလေဆိုတာဟုတ်လားအခုဒီဒီဝဲလာတဲ့ခေါက်ဆွဲတုပ်ကသူညဘုံမဟုတ်ရှင်ကိုယ့်ကိုကိုယ့်ကိုအဲ့ဒီအသုံးမယ်ဆရာတော်ကြီးကသုံးတာကိုယ့်အတွက်ပေးတဲ့ကိုယ့်အတွက်ပေးဆိုတာခမရအတွက်ပဲတဲ့နင့်အတွက်ပဲရှင့်အတွက်ပဲဒါပြောတာဒါကြောင့်အနပကံဘေးရများစွာသန္တရာမှထွက်ရလမ်းမှသမထဥပဒနာ ကိလေသာပင်တန့်စင်လျော်စေရည်အေးလေးမဲ့ရှိပါလျက်နဲ့မထွက်ပြေးလို့မစေလို့မင်းပြူကိုတွေ့ပြီဘယ်လိုစဉ်းစားနေတာလဲဒီနေ့တော့သူ့မိတာစဉ်းစားရတယ်အချိန်ကုန်မနေတူတယ်နော်ဟိုတစ်ခေါက်ပဲခြားအနပတံဘေးပြများစွာသန္တရာမွက်ရလမ်းမှာ မထဥပတနာကိလေသာပင်တန့်စင်တယောစေရေအေးလေးမဲ့ရှိပါတရက်နဲ့မထွက်ပြေးလို့မဆေးလို့မင်းမျိုးကိုတွေ့ပြီကြာပြီဆို ထဲတိုင်ပြလိုက်တယ်ရသွားလောက်ညံကောင်းနေရဲ့တန်းနဲ့များယဟနာမဖြစ်သေးတာတော့ဝိရိယပေါ်လို့ပဲဒါပဲရှိရနော်အဲ့ဒါဆင်ញံစဉ်းစားတဲ့အခါကျတော့သူမိသားကမဖြစ်ဘူးတဲ့ငါတော့လက်လူးနေတဲ့မစင်နေကိုဆေးတဲ့ရေကန်လီတော့ဆေးပြမှတော်မယ်တဲ့နောက်ကလိုက်လာတဲ့သန္တရာဝဆင်းရဲဆိုတဲ့ရန်သူတော်တွေမမီအောင်ပြေးစရာလမ်းမဖြစ်တဲ့သမထလမ်းမကြီးကပြေးမှာပဲတဲ့ ဒီအချိန်မှာဒီပင်္ဂရာမြတ်စွာဘုရားကမပွင့်သေးသာသနာ့ဘာပဲရှိသေးတယ်ဒါကြောင့်ဝိပဿနာကိုတော့သူမတွေ့သေးဘူးသမထနဲ့ပဲဆင်းရဲငြိမ့်လိုက်မယ်လို့သူအောင်းမိတယ်အဲ့ဒါလို့ဆင်ခြင်စဉ်းစားပြီးတော့ဘယက်စီသွားအရှင်မင်းကြီးကျွန်တော်မျိုးမှာပစ္စည်းတွေအစုအပုံရှိပါတယ်ဒီပစ္စည်းတွေကျွန်တော်မျိုးရှင်မင်းကြီးကိုအားလုံးအနံနေပါတယ်ပေးစွန်လာပါတယ်ကျွန်တော်မျိုးတော့တစ်ခေါက်စိုးအုပ်ဝတ်ပြီးတော့ရတဲ့ပြုပြီးတော့ လွတ်ရကျွတ်ရမှာသန္တရာဝဆင်းရဲကလွတ်မြောက်ကြောင်းကိုသင်ညာအထုတ်ပါတော့မယ်လို့ပြောတဲ့အခါကျတော့ဘယင်ကသင်ပစ္စည်းငါအလိုမရှိတဲ့သင်အလိုရှိတယ်လို့ပြုတော့ဆိုတော့မှသူမိတာကတိုင်းပြည်ထဲမှာမောင်းကျင်ညာစီတဲ့တို့အိမ်မှာရှိတဲ့ပစ္စည်းပစ္စည်းအမှုသမ ्या တခုမှညာအလိုရှိတဲ့ပုဂ္ဂိုလ်လိုရာလာယူကြတယ် မောင်းကြီးနဲ့ခလိုက်တဲ့အခါကျတော့လာပြီးတော့ထိုင်းမြကိုကြတဲကြတဲ့ပစ္စည်းတွေယူသွားကြဒီထဲမှာသူ့မိတာကတက်ခေါက်ဆိုဟိုဟိုရေကလာရေကရလေးရဲ့တဘိုးရဲ့တောင်မွေးရဲ့ရသေးတွေရဲ့အသုံးဆောင်ပေါ့လေတောင်မွေးရဲ့အဲ့ဒါပဲယူသွားပြီးတော့တော့ထွက်သွားအိမ်မန္တာသွားအဲ့ဒီမှာတရားကျင့်ခဏရကျင့်ခဏရအတွင်းမှာပဲဇာန်ပိန်ကြီးရဇာန်လည်းရတယ်အပိန်ကြီးလည်းရတယ်ဇာန်ပမာက၈ပါးရဲ့အပိန်ကြီး၅ပါးရရ ရပြီးတော့ဇန်ချမ်းသာခံစားတယ်ဇန်ချမ်းသာဆိုတာရှုစရာအာယုံမစုပြီးတော့ထွက်လေဝင်လေဆိုလို့ရှိရင်ထွက်လေဝင်လေပေါ်မှာပဲရှုပြီးတော့စိတ်အဲ့ဒီမှာစိုက်သွားလို့တမာရီရသွားတဲ့အခါကျတော့စိတ်ဟာနေခြင်းဝင်ခြင်းအပြင်ကကိလေသာဝင်ခြင်းဘာမှမရှိပဲနဲ့အရှုခံထွက်လေဝင်လေအာယုံပေါ်မှာပဲစိတ်ကမြုပ်ပြီးဝင်နေတာခေါ်တာကိုဆန်လို့ပေါ့အဲ့တော့မြုပ်ဝင်နေပြီဆိုတော့လောဘဒေါသတွေဘာမှဝင်တဲ့အခါကျတော့ချမ်းသာနေတာပေါ့အဲ့ဒါကိုဇန်ချမ်းသာခံစားတယ်လို့ခေါ်တယ် အဘိညာဉ်လိုချင်တဲ့အခါကျတော့အဲ့ဒီဇန်တွေကြေပြောင်းအထက်ထလေ့လာပွားများအားထုတ်ပြီးတော့မှကိုလိုရာကိုအဓိဋ္ဌံပြီးတော့မြေကြီးကရေဖြစ်ပါစေကောင်းငင်ကမြေကြီးဖြစ်ပါစေစိုက်ခြင်းဒိဋ္ဌံပြီးတော့ယူတဲ့အခါကျတော့မိမိတမာရိအားပြည့်တယ်ဆိုလို့ရှိရင်တော့ဒိဋ္ဌံနဲ့အတိုင်းဖြစ်လို့မလို့အဲ့ဒီမြေကြီးကဖြစ်တဲ့ရေပေါ်လေစီးပြီးတော့ကောင်းငင်ကဖြစ်တဲ့မြေကြီးပေါ်လျှောက်သွားပြီးတော့အဲဒါအဲ့ဒါကအပိဒါတွေရ အဲ့ဒါတွေကတော့ဇန်ချမ်းသာပဲခံစားနေဒီပင်ကရာမြတ်စွာဘုရားပွင့်တာမသိလိုက်အဲ့ဒီအချိန်ကတက်တန်းကလူတက်တန်းကအနှစ်တသိန်းကလူတယောက်တယောက်ဆိုအနှစ်တသိန်းအသက်ရှိကောင်းဘူးလားတော့အနှစ်တသိန်းနေရမယ်ဆိုပြင်းစရာကြီးတယ်တွေးကြည့်မယ်ဆိုဒါနဲ့ဒီမင်္ဂလာမြတ်စွာဘုရားပွင့်တာမသိဘူးဒါနဲ့တနေ့တော့သူကကောင်းငင်ကဇာနဲ့ပြန်ပြသွားတဲ့အခါကျတော့ရမဝတီတီမှာ လူတွေတိုင်းနေမိသားတွေလှုပ်လှုပ်ရွရနဲ့ပေါက်သူးတွေတရွင်းနေနဲ့ခောက်ကြထေကြပေါက်ကြညှိကြနဲ့ဒါတွေလှုပ်နေတာတွေတိမ်နေရှိမှလည်းပဲရာသမတ်တွေသားလို့ငပြောပဲနေစိုက်လို့တဲပြူတွေခင်းလို့ပေါက်ပေါက်တွေဖြန်းလို့အစိုက်မြင်ဒါတွေတွေ့တဲ့အခါကျတော့ကောက်ငင်လက်စံပြီးဘာလုပ်ကြတာလဲမသိဘူးဒီပင်ကရာမြတ်စွာဘုရားရမဏေမျိုးတွေကြွမှာမဟုတ်ဒါကြောင့်မို့လို့မြို့ကိုပြင်ဆင်နေတယ် လမ်းတွေမှာလည်းပဲကြိုက်နေွက်တွေရှိတာကိုပြင်ဆင်နေတဲ့ရှင်ညွန်တွေရှိတာလည်းဖို့နေတယ်ဒါလည်းဟိုဒီလိုဆိုလို့ရှိရင်ချက်ချင်းတရားပေါက်သွားတယ်ကျွန်ုပ်တရားပေးပါလမ်းပြင်မရစေဆိုတဲ့အခါကျတော့သူ့ကိုဒီအသိကိုလူတွေကရှင်းတော်တော်ထူတဲ့နေရာတနေရာကိုအဲ့ဒီရှင်းကိုဖို့ပြီးတော့ဆိုပြီးတော့ရှင်းပေါ်ကြီးဖို့ခိုင်းတယ်ယသိကတကိုးနဲ့ဖို့လိုက်တော့ချက်ချင်းဖို့တော့မှာပါပဲဒါပေမဲ့လို့သူများပြောစရာဖြစ်မှာမလို့တကိုးနဲ့လည်းမဖို့ချင်မိမိလှုပ်အားနဲ့လည်းပဲတရားကိုသူကျင်တာနဲ့ပဲ ပေါက်ပြားနဲ့သူများတို့ပဲချင်းတောင်းနဲ့မြေတွေကျုံကျုံပြီးဖုတ်ဒါပေမဲ့လို့သူအဲ့ဒီရွှေညုံကြီးရွှေဘွက်ကြီးကိုပြည့်အောင်မဖုတ်နိုင်ဘူးမြတ်စွာဘုရားကကြွလာတော့ဒီထဲမှာသူမိတာကอืมရွှေဘွက်ကလည်းမပြီးဘူးမြတ်စွာဘုရားကလည်းကြွလာပြီကဲဒီလိုဆိုလို့ရှိရင်ငါအခွင့်ကောင်းပေါ်တာပဲဒီရွှေဘွက်ပေါ်မှာပဲငါအလျားမှောက်ပြီးတော့တရားခင်းပြလိုက်မြတ်စွာဘုရားနဲ့တကွာသံဃာတော်၄သိန်းငါကြောက်ကကြောက်လို့ရှိရင်ငါအင်မတန်ကုသိုလ်ကြီးမှမှာပဲ အဲ့ဒါလိုစိတ်ကူးပြီးတော့ရှုပ်မှမှအမှတက်နဲ့ရေခင်းလျော်တင်နေလန်းထခင်းခင်းပြီးတော့ရှုပ်မှအလျားမှောက်လိုက်ညဇောဘုရားတော့ရောက်တော့မလာသေးဘူးဖြည်းဖြည်းကြွအဲ့ဒီတွေမှာသူအဲ့ဒါလိုလုပ်နေတာတရားခင်းနေတာကိုမြတ်စွာဘုရားကိုကြာပန်းရှိရှိနဲ့ပူဇော်မလို့လာတဲ့သူမိတ်တာဆိုတဲ့အမျိုးသမီးပုံနှမလေးတွေ့တွေ့ချင်းဒီရတဲ့ပေါ်မှာမေတ္တာသက်ဝင်သွားတယ်မေတ္တာသက်ဝင်သွားတာနဲ့ပဲကြီးညိုတာနဲ့မေတ္တာ တဏှာပေမှနှစ်ခုရောရှက်ပြီးတော့စပ်ပြီးသွားတာပေါ့အဲ့တော့ယသိကိုကြာပန်းဂျူလူကျင်တဲ့စိတ်ပေါ်လာတော့အရှင်ယသိကြာပန်းနဲ့ရှိခုယူခဲ့တယ်အဲ့တော့သုံးခုကတော့ကျွန်မလူရမယ်အရှင်ယသိကကြာပန်း၅ခုမြတ်စွာဘုရားလူပါအဲ့ဒီ၅ခုကိုရှင်သိပြုပါတယ်ဆိုသူ့မိတာကသူ့မိတာကိုသူ့မိတာကကြာပန်း၅ခုလူလိုက်လူလိုက်ပြီးတော့ဒီတိုင်းနေနောက်မြတ်စွာဘုရားလည်းနေလာရောသူ့မိတာကောင်းတဲ့မှာချက်ချင်းချက်ချင်းအကြံတစ်ခုပေါ်လာတယ် ဘယ်လိုပေါ်လာလဲဆိုတော့သူရဲ့အစွမ်းတတ်သိသူသိပြီးခုနှစ်ရက်အတွင်းမှာဇံအဘိညာဉ်တွေကိုချက်ချင်းရတဲ့ပုံကိုရှင်းရတဲ့ပုံကိုဆိုတော့သူ့မှာဝိရိယရှိတယ်ယုံကြည်မှုတရားတရားရှိတယ်တတိရှိတယ်တမာတိရှိတယ်ပညာရှိတယ်ဒီဘုံ၅ပါးခွန်အား၅ခုဒါငါမှရှိနေတယ်ရှိနေတယ်ဆိုလို့ရှိရင်ငါလည်းပဲအခုဘဝမှာပဲကိလေသာအသောဘုခယဟန္တာဖြစ်အောင်ကြည်ညာမယ်ဆိုလို့ရှိရင်ခုဘဝမှာငါဖြစ်နိုင်တယ်သူစွမ်းအသူတွေ့တယ်ဖြစ်နိုင်ပေမဲ့ ဒီပင်္ဂရာမြတ်စွာဘုရားရဲ့တတိတပါအနေနဲ့မထင်မရှားကိလေသာကုန်ခံပြီးယဟနာဖြစ်ရတဲ့ဘဝတော့မလို့ခြင်းဘူးသံဃာထဲမှာမျောပါနေတဲ့တတ္တဝါတွေကိုကယ်တင်ပြီးမှငါပြိဋိဘံစံမယ်နိဗ္ဗာန်ကိုယူမယ်အဲ့ဒါလိုစိတ်ထဲဆုံးခဲ့ပြီသန္တာသန္တာထဲမှာမျောနေတဲ့တတ္တဝါတွေကယ်တင်ခြင်းသူဘုရားဖြစ်အောင်လုပ်ရဒါနဲ့ပဲဘုရားဖြစ်ဖို့သူစိတ်ညွတ်တယ်အဲ့ဒါကိုပဲဘုရားဖြစ်ဖို့စိတ်ထက်ထက်သန္တာညွတ်တာကိုပဲအဘိနိဟာရခေါ်တယ်အဲ့ဒါကိုပဲမဇ္ဈက ရွတ်ဆိုလိုက်တဲ့အခါကျဒါဆူတောင်းမယ်လို့ခေါ်ရှေးရှုဆောင်တယ်ဖရာအဖြစ်သို့ရှေးရှုဆောင်တယ်ဆိုတာဖရာဖြစ်ဖို့ရစိတ်ထက်သန်ပြီးတော့ဖရာဖြစ်တာဖြစ်ဖို့ရလည်းစိတ်ညွတ်ဒီတော့ဒီပင်ကရာမြတ်စွာဘုရားလည်းယသိရဲ့ခေါင်းရင်ရောက်လာမြတ်စွာဘုရားဆင်ခြင်လိုက်တဲ့အခါကျတော့ယသိရဲ့အနမှာဘုရားဖြစ်ခြင်းနဲ့စိတ်ဘုရားဖြစ်ဖို့ရာစိတ်ထက်သန်နေတာစိတ်ညွတ်နေတာတွေ့ရတဲ့အခါကျတော့သူစိတ်ညွတ်တဲ့အတိုင်းဒီယသိဟာဘုရားဖြစ်မလားမဖြစ်ဘူးလားလို့မြတ်စွာဘုရားကကြည့်တော်မူတဲ့အခါကျတော့ ကဘာတသိမ့်လွန်နေဆိုလို့ရှိရင်ဒီကဘာကနေပြီးတော့နောက်ကဘာတသိမ့်လွန်နေဆိုလို့ရှိရင်ဂေါရမမြတ်စွာဘုရားအနေနဲ့သူဘုရားဖြစ်မဲ့ပုဂ္ဂိုလ်ပဲလို့ပြီးတော့မြတ်စွာဘုရားကဗျာရိတ်ပေးခဲ့တဲ့ဒီပင်္ဂလာမြတ်စွာဘုရားကသင်ဟာဒီကနောက်ကဘာတသိမ့်လွန်ရောက်တဲ့အခါကျတော့ဂေါရမဆိုတဲ့နာမည်နဲ့ဘုရားတဆူဖြစ်ဖြစ်တင်ပွင့်လိုက်မယ်လို့ဗျာဒိတ်ပေးခဲ့အဲ့ဒါလိုမိတ်ကြတာကိုပဲဗျာဒိတ်ပေးတယ်လို့ခေါ်တယ်မြက်ကြားလိုက်တာဒါကိုပဲဗျာဒိတ်ပေးတယ်ခေါ်တယ်အဲ့ဒါလိုဗျာဒိတ်ပေးပြီးတော့မြတ်စွာဘုရားကမနှင်းပါဘူး မနှင်းမဲနဲ့ရတဲ့ရဲ့ရတဲ့ကိုညာဘက်ကထားပြီးတော့ဘေးနားကနေပြီးတော့ရှောင်ပြီးသွားတယ်။နောက်မှယဟန္တာလေးသိန်းကလည်းဒီလိုပဲရှောင်သွားတယ်။သူမိတာရတဲ့ဗျာဒိတ်ခံယူတာကိုဖျားဖြစ်ဖို့ရာအတွက်စိတ်တံပြီးဗျာဒိတ်ခံခံယူလဲရတာကိုသူမိတာသိတဲ့အခါကျတော့သူမိတာလည်းပဲဆူတောင်းလိုက်တယ် ဒီအသေးဖျားဖြစ်ဖို့ရပါရမီတွေဖြစ်နေသမျှကာလပတ်လုံးဒီအသေးရဲ့ပါရမီဖြစ်ပဲဖြစ်လို့ရပါလို့ဖြစ်ရပါလို့ရည်လို့ဆုတောင်းလိုက်အဲဆုတောင်းတဲ့အတိုင်းနဲ့နောက်ကျတော့ပါရမီဖြစ်ပဲရောက်ပြီးဖြစ်ခဲ့တယ်ပေါ့လေဒါနဲ့ဒီမင်္ဂလာမြတ်စွာဘုရားလည်းကြာသွားရောသူမိသားယနေ့လည်းအဲ့ဒီကနေပြန်ပြီးခံနေရအဲ့ဒါလို့ဗျာဒိတ်ခံတဲ့အခါမှာတဲ့ဆုတောင်းဆုတောင်းတဲ့အခါမှာဘုရားဖြစ်ဖို့ရ စိတ်ကိုရှေ့ရှုဆောင်ပြီးတော့စိတ်ညှို့ဆူတောင်းတဲ့အခါမှာတဲ့ပြည်စုံမှုရအင်္ဂါ၈ပါးလို့ပဲတဲ့။ဘာလဲဆိုတော့မနုဿတံလိင်္ဂသံပတ္တိဟိတုတ္ထရာဒတနံပပိဇာဂုဏသံပတ္တိအဓိကာရောစသန္တတာအထဓမ္မသမောဒါနာအဓိကာရောသမိစတိမနုဿတံအဲ့ဒါလို့ဘုရားဖြစ်ပေါ်ရစိတ်ညှို့ပြီးတော့သိထက်တာပြီးတော့ဆူတောင်းနေတဲ့အချိန်မှာလူလူသားစစ်စစ်ဖြစ်ရတယ် လိင်္ဂသမတ္တိယောက်ျားဖြစ်ရမိန်းကလေးဆိုလို့ရှိရင်ဖះဆုတောင်းလို့မပြည့်နိုင်အဲ့ဒီတော့မိန်းကလေးတွေဖះဖြစ်ခြင်းလဲဆိုလို့ရှိရင်ပထမဘာဖြစ်အောင်ဆုတောင်းအောင်ယောက်ျားဖြစ်အောင်ဆုတောင်းမယ်ဒါကြောင့်မို့လို့ဘုသူတော်မပါဘူးပီလာရှင်မဲကင်းနဲ့ဗမောဆရာတော်တို့စကားဆိုကြရဆိုမဟုတ်လားပီလာရှင်မဲကင်းကတင်မောသီဆိုတာအလှလွတ်လိုက်တယ် သူเจ้าမှသီလရှင်မတွေဗမောဆရာတော်စီအတူလွတ်လိုက်ပြီးတော့ဟိုကြတော့ဗမောဆရာတော်စီရှောက်တဲ့သီလရှင်ဆရာကြီးကဘုရားအဖြစ်ဆူတောင်းပါတယ်ဘုရားလို့ရှောက်လို့ဆိုတော့သီလရှင်တွေကလည်းမှားတဲ့အတိုင်းဗမောဆရာတော်ရှောက်တယ်သီလရှင်ကဆရာကြီးမေကင်းကဘုရားအဖြစ်ဆူတောင်းပါတယ်ဘုရားလို့ရှောက်တော့ဗမောဆရာတော်ကသူကပြောလိုက်တယ်တနေ့ ပြောလိုက်တဲ့ကြီးတွေဘယ်လိုဖြစ်ကုန်ကြလဲဟင်ဒီလိုပြောလိုက်တာပါနင့်ဟာကကြောနေတယ်တဲ့တခုကြောနေတယ်တဲ့အဲ့ဒါကြောင့်မလို့တခုမကြောပထမယောက်ျားဖြစ်အောင်သုတော်နော်ဗမောပြောတဲ့စကားလုံးနဲ့တော့ပြောလို့မဖြစ်ဘူးဗမောပြောတဲ့စကားလုံးနဲ့ပြောလို့မဖြစ်ဘူးအဲမဖြစ်တဲ့စကားလုံးကိုတွေးယူကြပေါ့လေ တွေးယူရရယောက်ျားဖြစ်ရမယ်နောက်တစ်ခါအဲ့ဒီပုဂ္ဂိုလ်ဟာတဲ့ဒီဘဝမှာပဲအရဟတဖို့ကိုရနိုင်ခြင်းရဲ့အကြောင်းအားကြီးတဲ့အကြောင်းအထောက်အပံ့ရှိတဲ့ပုဂ္ဂိုလ်ဖြစ်ရမယ်ကိလေသာကုန်ခံရဟနာဖြစ်အောင်ကျင့်နိုင်ရင်ကျင့်ရင်ကျင့်နိုင်တဲ့အရဟတဖို့ကိုယူခြင်းယူနိုင်တဲ့စွမ်းအားရှိတဲ့ဒါပဲမလို့မယူဘူးအစင်းရခံလိုက်အောင်မယ်ဘာအတွက်လဲတတ္တဝါတွေအတွက်ဒီလိုဆိုလို့ဒါကြောင့်မလို့အဲ့ဒီပုဂ္ဂိုလ်ဟာ အရဟတပုဂ္ဂိုလ်ရစေနိုင်တဲ့အားကြီးတဲ့အကြောင်းအထောက်အပံ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့ဟေတုသတ္ထာရတတနာနဲ့တတ်တော်ထင်ရှားဖရာကိုဖူးမြင်နေရမယ်တဲ့အဲ့ဒီဆူတောင်းတဲ့အခိုက်ပါဖရာဖြစ်ဖို့ရစိတ်ညှဆူတောင်းနေတဲ့အခါမှာတတ်တော်ထင်ရှားဖရာကိုဖူးမြင်နေရမယ်တဲ့နောက်ပပ္ပဇာတဲ့ကံကံရဲ့အကျိုးကိုယုံကြည်တဲ့ကာမဝါရီယသိကာမဝါရီယသိယဟန်ဖြစ်ရမယ်ယသိဖြစ်စေယဟန်ဖြစ်စေတခုခု ဖြစ်ရမယ်ဂုဏတမ္ပတိအဲ့ဒီအသေးယဟဟာဘာဖြစ်ရမလဲလို့ဆိုတော့ဇန်တမာပ၈ပါးနဲ့အဘိညာ၅ပါးဆိုတဲ့ဂုံကိုဂုံနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်ရမယ်ဇန်တမာပ၈ပါးအဘိညာ၅ပါးကိုရထားတဲ့ပုဂ္ဂိုလ်ဖြစ်ရမယ်လို့ဆိုတယ်နောက်နောက်တစ်ခုကအဓိကာရအဓိကာရဆိုတာကြီးကြီးကျယ်ကျယ်သူမလုံနိုင်တဲ့လူသားမနေမလုံနိုင်တဲ့အလုပ်ကိုလွန်လွန်ကျူးကျူးလုပ် နိုင်တဲ့အစွမ်းတတ္တိရှိရမယ်အဲ့ဒါလိုလုပ်နိုင်ရမယ်ဥပမာဆိုပါစို့ဒီစัจ java လာကြီးနဲ့အပြည့်ရေတွေရှိစัจ java လာပြင်းကြီးဟာရေပြင်းကြီးဖြစ်နေတယ်ဒီဘက်စัจ java လာနှခမ်းကနေပြီးဟိုဘက်စัจ java လာနှခမ်းမင်းကူးပြီးတော့လက်ပြည့်လက်ပြည့်ကူးလို့ချင်းဟိုဘက်စัจ java လာနှခမ်းလည်းရောက်ရောက်မင်းဖျားဖြစ်ပြီလို့ဆိုရင်ဖြစ်နိုင်တယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဒီလောက်ကျဲတဲ့စัจ java လာရေပြင်းကြီးကိုလက်ပြည့်ကူးနိုင်လောက်တဲ့လုံလောက်ဝိရိယ ရှိရမယ်လုံလုံတဲပြုအဓိကာရဆိုတာအထိကရကြီးလုပ်တယ်လို့ဆိုလို့နတ်တကာကဆန္ဒတကယ်ကိုဘုရားဖြစ်လို့တဲ့ဆန္ဒပြင်းပြထန်ရှိရမယ်မဖြစ်နေကိုမနေရဘူးဆိုတဲ့ဆန္ဒရှိရအဲ့ဒီအကြောင်း၈ပါးရှိမှပဲတဲ့ဘုရားဆုတောင်းတဲ့ပုဂ္ဂိုလ်ကဘုရားဆုကြည့်တယ်ဘုရားဆုကြည့်တယ်ဒါ သူမိတာရဲ့စိတ်မှာဒီအကြောင်း၈ပါးပြည့်စုံနေတယ်အထဓမ္မသမောဒါနာအပိနိဟာရောသမိတ်စတိဒီ၈ပါးပြည့်စုံနေတယ်အဲ့ဒါဆူတောင်းပြီးတော့နောက်နေတသိန်းကာလကြတော့ကပိလိုဒီသုဒ္ဓရဏရဲ့မိဖုရားမဟာမယာဒေဝီရဲ့မိဝမ်းတွင်မှာဝါဇူလာကြီးနေ့မှာပဋိသန္ဓေနေ့ပဋိသန္ဓေနေ့ပြီးတော့ကဆုံလာကြီးနေ့ကြတော့ဖွာဘယ်မှာဖွာတယ်လဲဆိုတော့ကပိလိုနဲ့ဒေဝတဟ တိုင်းပြည်နှစ်ပြည်ကြားမှာရှိတဲ့လုံမဏီဥယျာဉ်မှာဖွားမြင်ပစုံလာပြည်နေမှာပဲဖွားမြင်ဖွားမြင်ပြီးတော့ဖွားမြင်ဖွားမြင်ခြင်းပဲဒီကလေးကမြောက်ဘက်ကိုခုနှစ်လမ်းနှံ့ပြီးတော့အဂောဟမန္တမိလောကတ္တဖြစ်သောမန္တမိလောကတ္တအဂောဟမန္တမိလောကတ္တလောကမှာငါအမြတ်ဆုံးငါအမြတ်ဆုံးလို့ခုနှစ်ပွားနှံ့ပြီးတော့ကြွေးကြော်တယ်အဲ့ဒီဘုရားလောင်းလေးကဒါနဲ့ကြီးပြင်းလာတဲ့အခါကျတော့ အသက်16နှစ်ရှိတဲ့အခါကျတော့ရသောဒရာနဲ့လက်ထပ်ပေးလိုက်တယ်သုဗ္ဗဗုဒ္ဓရဲ့တမိသူနဲ့ဝမ်းွယ်ညီမပေါ့ရသောဒရာနဲ့လက်ဖက်လက်ထပ်ပေးလိုက်တယ်လက်ထပ်ပေးပြီးတော့ကျွေနှန်းစည်းစိမ်ကိုခံစားတယ်ဝမ်းွယ်ညီအမသာအပူတော့တာပါဝမ်းွယ်ညီမလို့ဆိုကြတယ်နော်အပူတော့ကဲအလေးဖြုတ်လိုက်ပါလေနော်အပူတော့တာ ਨੇ အဖွားရည်ကြီးကြတယ် ဝမ်းဝဲမောင်နှမပေါ့လေဒီတော့လက်ထပ်လိုက်ပြီးတဲ့အခါကျတော့သူ့ကိုမိုးအခါစာမျက်နဲ့နန်းဆောင်ဆောင်းအခါစာမျက်နဲ့နန်းဆောင်ငွေအခါစာမျက်နဲ့နန်းဆောင်ဆိုပြီးနန်းသုံးဆောင်နဲ့ထားတယ်။ဟိုသူ့ဖွားတော့ကဒီပုဂ္ဂိုလ်ကလောကကထွက်ပြီးတော့တရားကျင့်လို့ရှိရင်ဖရာရင်ဖြစ်မယ်။ဒါမှမဟုတ်လောကရဲ့နေစက်ကြဝဠာစက်ကြဝဠာမြင့်ဖြစ်မယ်လို့ဟောထားတဲ့ဟောကရှိနေတာ။ဒါကြောင့်မလို့တောထွက်ပြီးတော့ဖရာဖြစ်သွားမှဆိုလို့သူရောဒနာက မောင်မမိတာချွေရလေးနဲ့ပြောနေအောင်ထားတယ်ဒါပေမဲ့လို့တနေ့ကျတော့ဥယျံသွားတဲ့အခါမှာနမိတ်ကြီးလေးပါတွေ့တယ်အိုးနေတဲ့လူတွေ့ရတယ်သိနေတဲ့လူတွေ့ရတယ်နားနေတဲ့လူတွေ့ရတယ်နောက်ယဟန်တွေ့ရတယ်အိုရာနာရာတွေ့တဲ့အခါကျတော့ဆင်းရဲပါလားလို့သိတတ်တဲ့စိတ်ထဲမှာပေါ်လာတယ်နောက်ယဟန်တွေ့ရတဲ့အခါကျတော့အင်မတန်ငြိမ်သက်တည်ကြီးတဲ့အိန္ဒြေနဲ့တွေ့ရတဲ့အခါကျတော့အော်ဘိုလ်လူတွေဆင်းရဲသလောက်ဒီပုံကိုမြင်တဲပြီးတော့ငြိမ်းချမ်းအေးမြပါလားဆိုပြီးတော့ယထာရိမိတဲ့ဒါပါခေါ်တော့ဆိုတော့ယဟန်ခေါ်တယ် အဲ့ဒါကကျန်ကန်ကဆိုတဲ့ဒါနတ်တွေကဖန်ဆင်းပြတာပါတဲ့သာသနာမရှိသေးတော့ယဟန်တော့မရှိသေးဘူးပေါ့တကယ်လို့တကယ်တွေ့တာဆိုလို့ရှိရင်လည်းယသိပဲဖြစ်ပြီလိုက်တာဒါနဲ့ပဲကဲဒီယုတ်ဒီနာဒီခန္ဓာကိုယ်ရှိနေသမျှတော့ဒီလိုပဲအိုးနေနားနေသိနေရမှာပဲဒီဆင်းရဲတွေနဲ့တွေ့နေရမှာပဲအဲ့ဒီတော့ဒီဆင်းရဲတွေကလွတ်မြောက်အောင်ဒီယဟန်လိုပဲငါလည်းပဲလုံးမှာပဲဆိုပြီးတော့လွတ်ရကြွရထွက်မယ်ဆိုပြီးတော့တောထွက်တယ် ပစုံလာပြီနေမှာပဲတောထွက်တောထွက်ပြီးတော့ပုရဝေလာတောသွားပြီးတော့ကျင့်ဖျားဖြစ်ရေးအတွက်သွားကျင့်တဲ့အခါကျတော့ကျင့်တာတွေကအကျင့်တွေကမှားနေပြင်းထန်တဲ့အကျင့်တွေတစ်ဖက်ဆုံးကြတဲ့အကျင့်တွေကျင့်တယ်အသက်ရှူတဲ့အခါမှာအသက်ရှူတာရှိတာပြင်းပြင်းရှူပြီးရှိုက်ပြီးကျင်တာတို့အခါအသက်ကိုမရှူဘဲနဲ့အသက်အောင်ထားတာတို့အသက်အောင်ပြီးများတရက်နှစ်ရက်သုံးရက်အဲ့လိုနေတာတို့အစာမစားပဲကျင်တာတို့အစိုက်တွေကျင်အကျင်မတွေကျင်မိနေတာ6နှစ်ပါလုံးကျင်တယ် သုံးနှစ်ပတ်လုံးညီမတွေကြည့်နေတဲ့အခါကျတော့သူဖျားဖြစ်လို့ရှိရင်သိတ္တထဖျားဖြစ်လို့ရှိရင်အဦးဆုံးတရားနာပြီးတော့အကျွတ်တရားရအောင်ဆိုပြီးတော့သိတ္တထလာပြီးကုရုဝေလမှာလာပြီးပြည့်စုံနေတဲ့ယသိ၅ယောက်အဲ့ဒီယသိ၅ယောက်ကအနန္တပြည့်စုံပြီးနောက်ကြတော့သိတ္တထအဲ့ဒါလို့၆နှစ်ကျင့်လို့မရတဲ့အခါကျတော့ငါဟာအပြစ်မှားပဲဖြစ်သေးဘူးဆိုပြီးတော့ပြန်ပြီးဆွန်းစားထမင်းစားဆွန်းစားတယ် ဆုံးခံစာတတိစာစားတဲ့အခါကျတော့ယသိ၅ယောက်ကထင်တယ်အာတိတ်တထလက်လျှော့သွားပြီလက်လျှော့သွားပြီဟိုပြင်းပြထန်ထန်ကျင်တော့ကတော့မရဘူးဆိုတော့အခုလိုလက်လျှော့သွားပဲရမယ်အဲ့တော့သူနာနေလို့အပိုပဲဆိုပြီးယသိ၅ယောက်ကထွက်သွားထွက်သွားပြီးသူတို့ကလျှောက်သွားလိုက်တာဘယ်ရောက်သွားလဲဆိုတော့မာရဏတိပြည်နဲ့6မိုင်ကွာလောက်မြောက်ဘက်က6မိုင်ကွာလောက်မိဂဒါယဆိုတဲ့ဘေးမဲ့တော့တဲ့ဒီ၅ယောက်ကရောက်သွားတိတ်တထဘုရားလောင်းလည်းပဲငါဟာကျင့်နေမှနေတယ်ဆိုပြီးမဖြစ်ဘူးဆိုပြီး ဒီနေရာကထွက်အောင်မှာပဲလို့စိတ်ထဲမှာကြီးရွယ်ပြီးတဖြည်းဖြည်းမြေကောင်းမြေမှာဘူမိနဲ့တာမှန်တဲ့နေရာရှာရဲနဲ့နေရသရာမြည့်တိုင်းတောင်ကိုတဖြည်းဖြည်းလျှောက်သွားမြေရှိဘက်ကကနေပြီးလျှောက်သွားတဲ့အခါကျတော့ဥရဝေလနဲ့မင်္ဂမင်္ဂမှာသေနဆိုတဲ့မိဘရွာကြီးတွေ့တော့အဲ့ဒီနေရာကျတော့ညုံမင်းကြီးကောင်းလာတဲ့အဲ့ဒီညုံမင်းမှာခဏနာနာတော့အဲ့ဒီရွာကြီးတဲကတထေသမီးက မြတ်စွာဘုရားကိုသူကိုယ်ကိုယ်တည်းနှက်မှတ်ပြီးလာပြီးကဏ္ဍတို့စွမ်းကမြတ်စွာဘုရားကဏ္ဍတို့စွမ်းဖုတ်ပြီးရွှေဝက်ကိုနေရင်္ဒရာမြစ်ထဲမျောလိုက်မျောလိုက်တာအဲ့ဒီမျောလိုက်တဲ့ရွှေဝက်ကနေရင်္ဒရာမြစ်အတိုင်းဆန်တက်သွားပြီးတော့အောက်ကိုမြုပ်သွားတယ်မြုပ်သွားပြီးတော့ရှေးဘုရားလေးစုမျောပြခဲ့တဲ့ရွှေဝက်လေးခုပေါ်မှာသွားပြီးတော့ထိထိတော့ချွင်နေနေရွှေဝက်တွေစောင့်နေတဲ့ငကားလန့်လို့သူက ဖရာတဆူပွင့်ပြီးတော့အိတ်လိုက်တာနောက်ဖရာတဆူပွင့်လို့ရွှေဘက်တိုင်ကျမှသူကနိုးတယ်အဲ့တော့ငကားအောင်ပြီးတော့အမဲလူကြီးရတယ်ဖရာတွေတဲခဏခဏပွင့်အေးပြက်တကူအဲ့လိုထင်နေတဲ့ဒီပါတယ်အဲ့ဒါနဲ့ညံသာဘုရားကနာနုသံဖုတ်ပေးပြီးတဲ့အခါကျတော့နေရင်္ဒရာမြစ်ကိုအသာဖြတ်ကူးသွားတယ်။ဟောင်းမလိုပါဘူးတေးမလိုပါဘူးနှွေခါကြီးပဲကဆုံလာပဲ ကဆုံလာဆိုတော့ဖောင်းနေလေးတွေမလို့ဘူးရေကခန်းနေပြီနည်းနည်းပဲရှိတော့တဲ့ခြေချင်းဝန်သာသာလောက်ပဲရှိတော့တယ်ဒါနဲ့တက်တောင်မြင်ဖျက်ရေရှိတဲ့နေရာရေနည်းနည်းဖျက်နောက်ဖက်ကံကူနောက်ဖက်ကံရောက်ရောက်တဲ့အခါကျတော့အင်မတန်စိတ်ကန်းသာတယ်တစ်ပင်နေနဲ့စိတ်စိတ်ဆူဆူနဲ့ပြည်စုံတယ်အဲ့ဒီနေရာရောက်တယ်ဆိုလို့ရှိရင်ပဲစိတ်ထဲကအောင်မင်းအော်ဒီနေရာတော့ဘူမိနဲ့တာမှန်တယ်ညောင်မင်းတွေတွေ့ရတဲ့အဲ့ဒီညောင်မင်းအောက်ထိုင်လိုက်တယ်ညောင်မင်းရှေ့ဘက်ကနေပြီးအရှိဘက်ထက်ထိုင်လိုက်ရှေ့ဘက်ထက်ထိုင်ပြီး gain အဲ့ဒီညောင်ပင်မရောက်ခင်လေးတယ်ညောင်ပင်သားကပုံနာတယောက်ကမျက်ထမ်းသမားပုံနာတယောက်တွေ့တော့မျက်ထမ်းသမားပုံနာတယောက်ကမျက်ရှိစုပ်တူလိုက်တယ်တူလိုက်တာနဲ့တိတ်တထရသေးတာဒီခါမှာရသေးပဲရှိသေးတယ်ဘုရားလောက်မျက်ရှိစုပ်အသာယူခဲ့ပြီးတော့ညောင်ပင်အောက်ကျတော့မျက်ရှိစုပ်ဖြန့်ခင်းအဲ့ဒီပေါ်တက်ထိုင်လိုက်တယ်ထိုင်လိုက်ပြီးတော့ဒီအခါမှာနေမဝင်တော့ဝင်နေဝင်သွားပြီဘာပဲကြံတော့တယ်လဲဆိုတော့စီးစာရုံလေးပဲကြံတော့တယ်မိပြုတ်လို့အနောက်စီကစီးစာရုံလေးကြံတော့တယ် အချိန်အမှန်ကောင်းတဲ့အချိန်ဒီနေရာဒီအချိန်မှာတမလင်ခွေးပြီးတော့ဖယားမဖြစ်သမျှဒီနေရာကငါမထဘူးအတိတ်ထံဆုံးပြလိုက်ပြီးတော့အဲ့ဒီနေရာထိုင်ထိုင်ပြီးတော့အားထုတ်လိုက်တာအားထုတ်လိုက်တော့နေစုပ်စုပ်မဝင်သေးဘူးမနက်ကလာပြီးတော့ဒီပလင်သူ့ပလင်ဆိုပြီးလာလို့အဲ့ဒီနေရာဆက်ချက်တောင်ရှိတဲ့ပလင်ပေါက်တယ်လို့ဆိုတယ်အမှန်တော့ဟုတ်မှာမဟုတ်မနက်တက်တက်လာနှောင့်ရှက်တာနဲ့တူပါတယ်အဲ့ဒီမနက်ရံကိုလည်းမြတ်စွာဘုရားက ငါဒါနပါရမီစိုက်တဲ့ပါရမီတွေကိုဒီတရားဖြစ်အောင်ကျင့်ခဲ့ရတယ်အဲ့ဒီပါရမီတွေဟာငါရဲ့တက်တည်ပဲလို့မြတ်စွာဘုရားကဆိုလိုက်တာနဲ့ပဲလေကြီးမိုးကြီးတိုက်မြင်းကြီးဟီးတုပ်အဲ့ဒါလိုလှုပ်တဲ့အခါကျတော့မနစိတ္တိကိုကြောက်ပြီးပြန်ကြည့်မနက်ရအောင်နောက်သံဃာဉာဏ်ကြတဲ့အခါကျတော့ပုပ္ပိနိဝန္တနုဒ္ဓတိဉာဏ်ရသူကျင့်ကြံတာကတော့ပရမအာထုတ်တာကတော့အာနာပါနပါပဲ ပုပ္ပနိဝါဒနုဒတိညာရပုပ္ပနိဝါဒနုဒတိဆိုတာရှိရှိဘဝတွေမှာနေတဲ့ဘုရားတွေဒါတွေကိုပြန်ပြီးတော့အောင်မေ့သိနိုင်တာနောက်ဆက်ပြီးအထုတဲ့အခါကျတော့တတိယသမဏကနေပြီးဥပဒနာကုအလိုလိုကုသွားတာပေါ့လေသူအသိနဲ့သူယုတ်တရားနံတရားတွေဖြစ်မှုပြမှုတွေကိုသွားပြီးတော့စောင့်ပြီးကြည့်ရှုမှတ်မိတဲ့အခါကျတော့မိုးတော့ရကြတော့ယုတ်နံတို့ရဲ့အဖြစ်အပျက်အမှန်ကိုသဘာဝအမှန်တိုင်း အမြင်သားတဲ့ဉာဏ်ဖြစ်လာပြီးတော့အဲ့ဒီဉာဏ်ကနေပြီးတော့မက်40ဘူ40ဖြစ်ပြီးအရဟတမေဉာဏ်ရောက်တဲ့အခါကျတော့ကိလေသာဥဒမအကုန်လုံးအရဟတမေဉာဏ်ကဖြည့်ဆည်းပြလိုက်ဖြည့်ဆည်းပြလိုက်တဲ့အတွက်အရဟတမေဉာဏ်ရလို့ကိလေသာအာတော်လည်းကုန်ခန်းသွားရောသဗ္ဗညုတဉာဏ်ခေါ်တဲ့အလုံးစုံကိုသိတဲ့ဉာဏ်မှရပြီးတော့ဘုရားအဖြစ်ရောက်လာတယ်ပထုံလာပြီးနေ့ညတကယ်ပြောမယ်ဆိုလို့ရှိရင်တော့နောက်တစ်နေ့ပထုံလာပြီးကြော်တည့်ရနေ့ပထုံလာပြီးကြော်တည့်ရနေ့ မနေ့ပိုင်းပေါ့မိုးတော်ရံပိုင်းမှာအဲ့ဒီမှာဘုရား